2020ခုနှစ်အောက်တိုဘာလ31ရက်စနေနေ့ညနေ9နာရီထေရဝါဒဓမ္မကပ္ပဌာန်းလမ်းစဉ်အပိုင်း60စိတ်ဓာနုပဒနာဒီတစ်ပတ်စိတ်ဓာနုပဒနာအကြောင်းဘုန်းကြီးတို့လေ့လာကြအောင်သင်ယူကြအောင်စိတ်ဓာနုပဒနာနဲ့ပတ်သက်ပြီးတော့ပြောတဲ့အခါပထမဆုံးဘုန်းကြီးတို့ဘာရင်သိထားမလဲစိတ်အကြောင်းကိုရင်သိထားမနော်အဲဒီမှာစိတ်ဆိုတာဘာကိုခေါ်ရလဲ ဒါလေးရင်ပြောပြပါစိတ်ဆိုတာကဘာလဲဆိုတော့အာယုံတစ်ခုခုကိုသိရတဲ့သဘောဖြစ်ပါတယ်အာယုံကိုသိတယ်ဆိုတာကဒီအာယုံတစ်ခုခုကိုရအောင်ယူခြင်းသဘောပါပဲအာယုံတစ်ခုကိုရအောင်ယူခြင်းသဘောဆိုတာအာယုံတစ်ခုစီကိုစိတ်ကညှို့လိုက်တာပဲ အဲ့လိုအာယုတစ်ခုညှို့လိုက်တော့ကရောက်သွားသလိုမျိုးဖြစ်တာကိုအာယုတစ်ခုရောရောက်သွားတယ်လို့ဆိုတာပါဥပမာပြောရရင်လူတွေချင်းလင်းသွားတဲ့ခါမှာချင်းလင်းသွားတဲ့ခါပြပြစပိန်တို့ကားတို့ရထားတို့လေးတို့စီးတဲ့ခါပြတဏှာရောက်သွားသလိုစိတ်ကဒီမူလမိယာဟုတို့ရွေလျားရောက်သွားတာမျိုးတော့မဟုတ်ဘူးဗျာဘလောက်ဝေးဝေးအလွန်ဝေးတဲ့ရကဥမာဆိုရတော့ဝိနုမေကြီးကနေဗမာပြည်ဗမာပြည်ကနေတီပေါ့လေ ဒီအလွန်ဝေးတဲ့ရအခုဘုန်းကြီးတို့ဆိုဗမာပြည်အာယုံကိုလည်းလန့်ယူလိုက်ခြင်းလန့်ယူပြီးတော့သိနိုင်တယ်အဲ့လိုဘလောက်ဝေးဝေးဝေးတဲ့ကြကအာယုံကိုလည်းအာယုံရောက်သွားတယ်လို့လန့်ယူသိနိုင်တဲ့ကြောင့်အာယုံစီကိုရောက်သွားတယ်လို့ပြောခြင်းပဲသူကတော့မိမိရဲ့မီးနေတဲ့မိယာဝတ္ထုကတော့နည်းနည်းမှရွေ့ပါတာမရှိဘူးပေါ့ဗျာဒါစိတ်အတိတ်ပဲတစ်မျိုးပေါ့ နောက်စိတ်ဒိဗ္ဗတမျိုးကတော့ဘာလဲဆိုတော့စိတ်ဆိုတာအတူတူကဖြစ်ဖက်ဖြစ်တဲ့စေတသိက်များရဲ့ရှည်စွာခေါင်းဆောင်တစ်ဖွဲ့ဖြစ်တယ်ဒီလိုလဲစိတ်သဘောတရားကိုပြောပါရှည်စွာခေါင်းဆောင်ဆိုတာဘောလေရှေ့ကဥဆောင်သွားလို့ခေါင်းဆောင်မျိုးမဟုတ်ဘူးစိတ်နဲ့အတူဖြစ်တဲ့ဝေဒနာတို့သင်ညာတို့စေနာဆက်ရစေတသိက်များစိတ်မပါဘဲနဲ့ စိတ်မဖြစ်ဖ ೇನೆ သူတို့ကြီးမဖြစ်နိုင်ဘူးစိတ်ပါမှစိတ်ဖြစ်မှ စိတ်နဲ့ဆက်သွယ်မှုရမှစိတ်ကိုမိရမှ ဖြစ်နိုင်ကြတယ်အဲကြောင့်စိတ်နဲ့စေတသိက်များအတူတူကပူတဲ့အာယုယူကြတဲ့နေရာမှာ စိတ်ကသာအဓိကခေါင်းဆောင်တစ်ပွဲဖြစ်တာကိုဆိုလိုရင်းပါပဲစေတသိက်တွေကစိတ်မပါပဲသူ့ကြည်ဘလို့မှမဖြစ်နိုင်ဘူးစိတ်ပါမှဖြစ်နိုင်တယ် စိတ်ဖြစ်ရင်လည်းစေတသိက်ကဖြစ်ကြတာများတယ်ဒါပေမဲ့တချို့စိတ်တွေကြတော့စိတ်တချို့စေတသိက်တွေမပါဘဲနဲ့ဖြစ်တာလည်းရှိတာပေါ့ဥမာမြင်သိစိတ်ကြားသိစိတ်အနံသိစိတ်စားသိစိတ်တွေးထိသိစိတ်ဒါကိုဘုန်းကြီးတို့ဗိဓမာမှာတော့တွေးပိစာဝိညာဉ်တစ်ဆက်ခေါ်တယ်ဒီစိတ်တွေကြရင်တော့ဘုန်းကြီးတို့ဒီဝိတ္တဝိစာရမပါဘဲနဲ့ဖြစ်နိုင်တယ် ဘာဖြစ်လို့လဲဆိုဒီဝိတက်ဝိစာရသဘောကဘာလဲဆိုနည်းနည်းလေးအာယုံပြည့်ကြည့်ဝိတက်သဘောအာယုံကိုသိဖို့အတွက်တင်ပေးတာချိန်ပေးတာရွယ်ပေးတာဝိစာရသဘောတဲ့အဲ့ဒီအာယုံကိုဖမှန်ထက်တာသုံးတတ်နေဒီမြင်သိစေကြားသိစေအနန္တေစာသိတွေ့ထိသိစေတရားဝိတက်ဝိစာရဖြစ်เสียမလို့ဘာလို့လဲဝိထုနဲ့အာယုံကထိခိုက်မှုပေါင်းစုံမှာထင်ရှားနေလို့ဒါတော့ပြီးတော့မှသင်ဝင်သိလိုက်ပေါ့နော်ဒါက စိတ်ရဲ့အဓိပ္ပာယ်တစ်မျိုးပေါ့နောက်စိတ်ရဲ့အဓိပ္ပာယ်တစ်မျိုးပြောကြတာကတော့စိတ်ဆိုတာစိတ်အစင်မပြတ်အစင်မပြတ်အောင်ဖွဲ့ဆက်ပေးတတ်တဲ့သဘောပဲဖွဲ့ဆက်ပေးတယ်ဆိုတော့ရှေ့စိတ်ဖြစ်ပြီးနောက်စိတ်ဖြစ်ရှေ့စိတ်ဖြစ်ပြီးနောက်စိတ်ဖြစ်ဖို့အတွက်ရှေ့ရှေ့စိတ်ကနောက်စိတ်နောက်နောက်စိတ်စိတ်အစင်မပြတ်ဖြစ်အောင်ဖွဲ့ဆက်ပေးတဲ့သဘောပဲဘုန်းကြီးတို့ဝီဓိဖြစ်စဉ်နေအဲ့ဒါကြီးကြည်နေသိတယ်ပေါ့နော် အဓိကတော့ရှေ့ရှေ့စိတ်ကနေနောက်နောက်စိတ်ဖြစ်အောင်ကျေစုပြုပေးတာအနန္တရာပစ္စည်းရောတမန္တရာပစ္စည်းရောအတူတူပဲအဲ့ဒီသဘောမျိုးပြောတာရှေ့စိတ်ဖြစ်လို့နောက်စိတ်ကဖြစ်လာရှေ့စိတ်ဖြုတ်ပြီးပျောက်သွားရင်နောက်စိတ်ပေါ်ဖို့အတွက်ထောက်ကူပြုသွားတာအဲ့ဒါမျိုးဒါကိုဘုန်းကြီးတို့စိတ်ရအထိပ်ပဲတစ်မျိုးပြောတယ်နောက်တစ်ခုကတော့စိတ်ဆိုတာရှင်မဲ့စေတသိက်များရဲ့ရှင်မဲ့စေတသိက်များနဲ့ပြီးတော့ မိယာဝတ္ထုများကိုအကြောင်းခံပြီးဖြစ်တဲ့သဘောနော်အဲ့တော့ပထမဆုံးအကြောင်းအရာပြောမယ်ရှင်မဲ့စေတသိက်များနဲ့ရှင်ရဲ့စေတသိက်တွေအကြောင်းခံဖြစ်တဲ့သဘောဆိုတော့ဘာလဲဆိုတော့စေတသိက်တွေအကြောင်းရင်းကစိတ်ဖြစ်ပုံပေါ့နော်ဒါလေးစပြောမယ်အာယုန်တစ်ခုကိုလောဘကအကောင်းထင်တတ်မလိုက်ရင်စိတ်ကတတ်မဲ့စိတ်ဖြစ်တယ် အဲ့ဒီစိတ်ကိုလောဘစိတ်လို့ပြောရတယ်အာယုန်တစ်ခုကိုဒေါသစိတ်ကအကောင်းမတင် ပြည့်မြင်စိတ်ဆိုးနေတဲ့စိတ်ကစိတ်ဆိုးပြည့်သွားတယ်အဲ့ဒါဒေါသစိတ်ပဲအာယုန်တစ်ခုကအာယုန်တစ်ခုဝိတက်ကကြံစီပေးနေရင်ဒီကြံစီစိတ်ကုစိတ်တွေစိတ်ကကြံစီစိတ်ဖြစ်တာဒါဝိတက်စိတ်ပေါ့အာယုန်တစ်ခုကိုပီတိကနှစ်သက်မှုဖြစ်နေစိတ်ကနှစ်သက်စိတ်ဖြစ်တာပဲ အာဓုကိုတရားတရားယုံကြည်မှုဖြစ်နေတယ်ပဲအဲ့ဒါစိတ်ကယုံကြည်စိတ်ဖြစ်တယ်ဒါကတော့ဒီစေတသိက်အကြောင်းရင်းခံပြီးစိတ်ဖြစ်ပုံပဲနော်အဲ့ဒါလေးမှတ်ထားမယ်အာဓုကိုမြင်လိုက်တကလောဘဖြစ်သွားမယ်ဆိုပါလောဘအကောင်းထင်တော့အဲ့ဒါဆိုလောဘစိတ်ပဲအောင်တခုမြင်ကြတဲ့အခါမှာဒေါသဖြစ်သွားမယ်အဲ့ဒီစိတ်ကဒါဒေါသစိတ်ပဲ ဒါကိုပြောတော့အာရုံတစ်ခုကိုကြည့်ပြီးတော့အတွဲဝင်သွားမယ်ဆိုရင်ဒါဝိတက်ကတွေးပြီးတော့ကြံပြီးတော့အဲ့စိတ်ကဝိတက်ကဝိတက်စိတ်ဒီလိုသုံးတာပေါ့ဒါကတော့ရှင်မဲ့စေတသိက်ကိုအကြောင်းခံပြီးစိတ်ဖြစ်ပုံနည်းနည်းတော့ခက်တော့ဗျာနာနာနည်းနည်းတော့နာဆိုင်နာထောင်နောက်တစ်ခုကတော့မိယာဝုထုယုတ်အကြောင်းခံပြီးစိတ်ဖြစ်ပုံဒါကတော့ဒီနေရာမှာဝုထုယုတ်သုံးသွားတာပဲဘုန်းကြီးတို့ဆက်ဆက်ကသုံးတဲ့အတူတူပဲဓွာရ6ပါးဝုထုယုတ်6ပါးအတူတူပဲနော် ကိုရှင်ဒီစသကတုံးလေးထုတ်ပြတယ်ဒါကတော့ဝဋ္ထုနဲ့အာယုန်နဲ့နော်အကြောင်းတွေးဆုံတိုက်ဆိုင်လာတဲ့အခါမှာဒီဒီခုနအကြောင်းဝဋ္ထုရုပ်အကြောင်းခံစိတ်ဖြစ်ပုံလို့ဒီလိုပြောကြတာပေါ့နော်အစင်းယူပါယုံကဒီကိုယ့်ရဲ့မျက်စိမှလာပြီးတော့ထိခိုက်ထင်းလာတဲ့အခါကျအစင်းယူပါကိုမြင်တဲ့စကုဉ္စိတ်ဖြစ်တယ် အကြောင်းကတော့ဒီဒီမှာပြောသွားတော့ဝိရုယအကြောင်းခံဆိုပေမဲ့လို့ဒီဝိထုယုတ်ကောဒီအာယုံကောဆိုင်တယ်ခါတိုင်းတော့ဓွာရလို့သုံးတယ်ဘုန်းကြီးတို့ခန္ဓာကိုယ်မှာရှိနေတာတွေကို မျက်စိကိုစကုဝိထုနားကိုသောတာဝိထုဒါပြီးတော့မှနည်းနည်းသင်မှုမှပုံနာတယ်နော်နော်အနံ့ကိုကာနာဝိထုနော်ပြီးတော့ခါကျတော့ ရတာဒီဒီဒီအနန္တောဖြစ်သွားခုနကဒီကိုမျက်စိကိုဘာခေါ်လဲစက္ခုတုနားကိုသောတာဝတ္ထုနှာခေါင်းခန္ဓာဝတ္ထုရှားကိုစိန်ဝဝတ္ထုတကိုယ်လုံးယူကိုကာယဝတ္ထုဒီနှလုံးသားမှာဖြစ်နေတာဟရိယဝတ္ထုလို့ဒီလိုသုံးတယ်စက္ခုတော်တော်သောတာတော်ခန္ဓာတော်စိန်ဝတော်ကာယတော်မနောတော်ဒါနဲ့အတူတူပဲအသုံးလုံးတစ်မျိုးသုံးသွားဒီမျက်စိဆိုတဲ့စက္ခုဝတ္ထုယုတ်လေးက နော်ဘယ်သူကလာတိုက်ဆိုင်အစင်းယူပေါ်မှာမျက်စိလာတိုက်ဆိုင်တယ်တိုက်ဆိုင်လိုက်တဲ့ခါကျဒီမျက်စိကိုအကြောင်းခံပြီးတော့မြင်သိစိတ်ဖြစ်တယ်တကယ်တမ်းကျမျက်စိတည်းမဟုတ်ပါဘူးဒီယူပါယုံနဲ့အကြောင်းခံတာပါဝုထုယုတ်ကို အမိပြုပြီး အကြောင်းခံပြီးဖြစ်တယ်ဆိုတာလေးပြောခြင်းလို့ဒီလိုပြောရအောင်နောက်ပြီးတော့နာပေါ့အတန်အယုကဒီနာလာထိခိုက်လိုက်တယ်ထိလိုက်တော့ဒီအတန်ရောင်ကြားသိမှုကြောင့်မို့ဘာဖြစ်လဲအတန်ဒီဒီ သောတာဝတ္ထုကိုမိပြပြီးတော့သောတာဝဉ္ဇဉ်စိတ်ဖြစ်တယ်သူကဒီလိုပြောတာပါနောက်အနတ်ခန္ဓာရွက်တွေနှခေါင်းလာထိခိုက်လိုက်တယ်ထိခိုက်လာတဲ့ခါကျအနတ်အာယုန်တိခန္ဓာဝဉ္ဇဉ်စိတ်ဖြစ်တယ်နှခေါင်းကိုအကြောင်းပြုပြီးဖြစ်တယ်ပေါ့ဗျာသူပြောချင်တာနောက်စားစရာနော်အရသာရှိတဲ့စားစရာတူရှားပေါ်တင်စားလိုက်တာဇာဇိဝဝတ္ထုဇိဝဝတ္ထုအကြောင်းခံပြီးတော့စားသိစိတ်ဖြစ်တယ် နော်အတွေ့အထိဒီကာယပဒါရယုံဒီခန္ဓာကိုယ်ကြီးကိုတစ်ခုခုတရားပေါ့ထင်ရှားနေလားထိလိုက်အဲ့ဒါကာယဝတ္ထုပေါ့ကာယကာယပဒါရကာယဝတ္ထုပေါ့အဲ့ဒါအကြောင်းခံပြီးတော့ကိုထိသိစိတ်ကာယဝိညာဉ်စိတ်ဖြစ်တယ်ကြံတွေးစရာအာယုံတစ်ခုကဒီဟရိယဝတ္ထုပေါ့ဟရိယဝတ္ထုတစ်ခုအာယုံမှာကြံတွေးစရာအာယုံကလာထိခိုက်လိုက်တဲ့ခါကျထင်းလာတဲ့ခါကျကြံတွေးစရာတွေဖြစ်တယ် ဒါကတော့ဘုန်းကြီးတို့ဝုထုယုတ်ကို အကြောင်းရင်းခံပြီးတော့စိတ်ဖြစ်ပုံကိုပြောကြရတာပေါ့လေဒီကတော့ဟိုအရင်တုန်းကမှတ်တဲ့အတိုင်းမှတ်လို့ရပါတယ်ဒါတော့6ပါအာယုံ6ပါမျက်စိနားလျာကိုယ်စိတ်အဲ့ဒီရပါအဲ့ဒီအာယုံ6ပါအာဒီဒါတော့6ပါကိုအမိပြုပြီးတော့ဖြစ်တဲ့စိတ်6မျိုးပဲအဲ့လိုပြောလို့ရတယ်ဒီနေ့ပြောတာအဲ့ဒါနေရာမှာဝုထုယုတ်အစာထိုးလိုက်တာပဲ ဝိရိယကြောင့်ခံပြီးဒီအာဟု6ပေါက်သိတဲ့စိတ်မျိုးဖြစ်တယ်ဒါကိုပြောတာပါအဲ့ဒီထဲမှာဘုန်းကြီးကဘာပြောစရာရှိလဲဆိုပြောစရာရှိတာကမြင်သိစိတ်မြင်သိစိတ်ကသူကအစင်းမဲ့မြင်နိုင်တယ်ကျန်တဲ့အာယုံဘာမှမသိဘူးကြားလာလည်းမသိဘာမှမသိဘူးနောက်သောတာဝိညာဉ်စိတ်သောတာဝိညာဉ်စိတ်ကအတန်ပဲအတန်အာယုံပဲကြားသိတယ်နော် ကျန်တာအာယုံဘာမှမသိဘူးဒီလိုလဲသူကိုယ့်ရဲ့ပြမှတ်တာဂါနာဝิญဉ်စိတ်အနန္တိစိတ်ဆို तू ကဂါနာရောအနတ်မဲ့သိတယ်ကျန်တာအောင်နေမသိတာဇိဝဝิญဉ်စိတ်အရာတာကိုစားသိတဲ့စိတ်ဖြစ်တယ်ပေါ့ရတာယုံကိုစားသိတဲ့စိတ်ကျန်တဲ့အာယုံ तू မသိနိုင်ကာယဝิญဉ်စိတ်ဘုရားဘာအတွေ့အထိတွေကိုသိတဲ့စိတ်ဖြစ်ကျန်တော့ဘာမှမဖြစ်ဘူး ဒီကျမ်းနဲ့မနောဝิญဉ်စိတ်ခုနကအရိယဝတ္ထုပေါ်မှာကြံတွေးစရာအာယုံတွေကတွေးဆုံပေါင်းဆုံမိလာတဲ့ခါကျတော့ဒီမနောဝิญဉ်စိတ်ဖြစ်တယ်အဲ့ဒီမနောဝิญဉ်စိတ်ကကျဲတယ်ဗျသူကအာယုံ6ပါးလုံးမှာဒီမနောဝิญဉ်စိတ်ကြတော့အာယုံ6ပါးလုံးကိုမမြင်ရပဲနဲ့မကြားပဲနဲ့အနားမရပဲမစားပဲမတွေးထရပဲနဲ့ကြံတွေးဆင်ញင်နိုင်တယ်အဲ့ဒါပြောချင်တယ် အာယုန်တကူကိုအတိတ်နာကပစ္စုပန်ကာလ၃ပါးမှာ မြင်တာလည်းမရှိကြားတာလည်းမရှိအနံ့လည်းမရှိအနံ့ခံမှုတာလည်းမရှိစားတာလည်းမရှိတွေးထီတာလည်းမရှိပဲနဲ့ကောင်းတာမကောင်းတာသိနိုင်တယ်လိုချင်တာမလိုချင်တာဖြစ်တာကိုလည်းသိနိုင်တယ်အဲ့ဒီလိုဖြစ်နေရတာမနောဝိညာဉ်စိတ်ရဲ့ကြံတွေးဆင်ခြင်သိခြင်းသဘောတို့သဘောကြည့်ရပါမယ်ဒါလေးမှတ်တာဒါကြောင့်မနောဝိညာဉ်ရဲ့သိမှုနယ်ပယ်ကကြံတဲ့ စိတ်၅မျိုးထက်ပိုပြီးကျယ်ဝန်းတယ်ဒီစိတ်တ ानु ပနာစိတ်ကိုရှုတဲ့နေရာမှာသူနောဝိညာဉ်စိတ်ကိုအဓိကထားရှုရတာများတယ်ဒါလေးမှတော့နော်ပြန်ပြောပါမယ်ဒီဒီမှာတတိယအကွက်မှာမြင်သိစိတ်မြင်သိစိတ်ကအစင်းယူပါရုံပဲမြင်သိတယ်ကျွန်တော်ဘာမှမသိအာယုံသိတဲ့နေရာမှာဈာတိစိတ်ကအတန်ပဲသိတယ်ကျွန်တော်ဘာမှမသိကျွန်တော်အောင်လည်းမသိဘူး အနန္တိစိတ်ခန္ဓာဝိညာဉ်စိတ်ခန္ဓာဝိညာဉ်စိတ်ကလည်းအနတ်ပဲတည်တယ်ကျန်တော့ဘာမှမသိဇေဝဝိညာဉ်စိတ်စာတိစိတ်စာတိစိတ်ကလည်းရတာပဲသူတည်တယ်ကျန်တော့ဘာမှမသိကာယဝိညာဉ်စိတ်တွေးထိစိတ်ဒီလိုလည်းတွေးထိမှုပဲတည်တယ်ကျန်တော့ဘာမှမသိဓမ္မယုံကြတော့မနောဝိညာဉ်စိတ်မနောဝိညာဉ်စိတ်ကြတော့ဟောမနောတော်တာဘောဘဝဆိုဟရိယဝတ္ထုဟရိယဝတ္ထုရဲ့ကြံတွေးစရာတိုက်ဆိုင်လာတဲ့အခါကျကြံတွေးစရာအောင်ရအများကြီးဖြစ်တာ သူကကြတော့အာယုံ6ပါးလို့သူကကြံတွေးလို့ရတယ်အစိပ်ပါအောင်လည်းတွေးလို့ရတာအတန်ကိုလည်းသူကပြန်စဉ်းစားလို့ရတယ်အနံ့ကိုလည်းပြန်စဉ်းစားလို့ရတယ်စားစရာကိုလည်းပြန်မနေ့ကဘာစားခဲ့တယ်မနေ့ကငါဘာတွေသုံးခဲ့တယ်ပြန်တွေးလို့ရတယ်မနေ့ကငါဘာတွေကြည့်ခဲ့တယ်တကယ်တမ်းကျတော့သူ့မှာဟိုလားမြင်တာလည်းမဟုတ်ဘူးကြားတာလည်းမဟုတ်ဘူးအနန္တနာမှုစားတွေးထီတာလည်းမဟုတ်ဘဲနဲ့ဒီအာယုန်တွေမှာသူက ကောင်းတာမကောင်းတာသိတယ်လိုချင်တာမလိုချင်တာသိတယ်အဲ့ဒီလိုဖြစ်နေတာတွေဟာမနောဝိညာဉ်စိတ်ရဲ့ကြံတွေးဆင်ញင်သိခြင်းသဘောဓာတ်ဖြစ်တယ်ဒီလိုမှတ်တာနော်ဒါကြောင့်မနောဝိညာဉ်သိမှုနယ်ပယ်ဟာဉာဏ်နဲ့သကုဉာဏ်စေသောတာဝိညာဉ်စေကာနဝိညာဉ်စေစေဝဝိညာဉ်ကာယဝိညာဉ်စိတ်တဲ့ပို့ပြီးကျဲကာလသုံးပါးလုံးကသူကအကုန်သိနိုင်တယ်ဘုန်းကြီးတို့ဒီ သကုဉ္ဉ္စေသောတာဉ္ဉ္စေခန္ဓာဉ္ဉ္စေဇေဝဉ္ဉ္ကာဝဉ္ဉ္စေဒီပစ္စုပန်တဲ့တဲ့မှာပဲသိနိုင်တယ်မြင်သိစိတ်ကူဘုန်းကြီးကြည်နေတာမြင်သိစိတ်ဖြစ်တာဒီပစ္စုပန်တဲ့ပစ္စုပန်ကာလအတန်နဲ့ကြားသိတဲ့အာယုံလည်းဒီပစ္စုပန်ကာလအနလည်းပစ္စုပန်ရနေတဲ့ချိန်ပဲနောက်ကြပြန်တွေးတာနောက်သိတယ်ဆိုတော့စားစရာအခုစားနေခြင်းစားသိစိတ်ပဲဘုရားဘုံခုတွေးထီတယ်ဒါဒါထီသိစိတ်ပဲ မနောဝิญญစိတ်ကြောင့်မို့အဲ့ဒီပြီးပြီးသားတွေကိုပြန်ပြန်ပြီးစဉ်းစားနိုင်တယ်တွေးနိုင်တယ်နော်လက်ရှိဖြစ်စုပ်ပံအနေနဲ့လည်းသိနိုင်တယ်ပြီးတော့ကအတိတ်အနေနဲ့သိနိုင်တယ်အနာဂတ်အနေနဲ့သိတယ်ပြီးတော့ကာလသုံးပါးလုံးမှာမြင်တာလည်းမရှိကြားတာလည်းမရှိအနန္နာလည်းမရှိအနရတာလည်းမရှိစားတာလည်းမရှိတွေးထိမှုတာလည်းမရှိပဲနဲ့ဟာဒီဟာတော့ကောင်းတယ်ကွာဒီဟာတော့မကောင်းဘူးဒါလည်းသိတာဟောဒါလေးကလိုချင်ကြလေဒါလေးကတော့ မလိုချင်တဲ့သဘောမကျစရာဒီလိုစိတ်နဲ့ကြံတွေးနိုင်တယ်ဒါတွေကြံတွေးစရာမနှောဝဉ္ဇဉ်စိတ်ကြည်တယ်မှတ်ထားပါဒါကြောင့်မို့မနှောဝဉ္ဇဉ်စိတ်ရဲ့နယ်ပယ်ဟာကြံတဲ့စိတ်တွေတဲ့ပိုကျယ်တယ်ကြံတဲ့စိတ်တွေတကယ်တကယ်ကြတော့တရားမှတ်တဲ့နေရာမှာသူကအဓိကထားမှာတာနော်ဝိသုဝဉ္ဇဉ်စိတ်တို့သောတာဝဉ္ဇဉ်စိတ်တို့ဂါနဝဉ္ဇဉ်စိတ်ဇေဝဝိကဝဉ္ဇဉ်စိတ်ဆိုတာခိုက်တာတော့ ဒီမနှောရင်စိတ်ကတော့မြဲမပြတ်မှတ်နေတာဒါလေးသိချင်းသိစေချင်တော့ဒါနဲ့တစ်ဆက်တည်းဘုန်းကြီးတို့နည်းနည်းပါးပါးစိတ်ကြောင့်သိချင်းစေတသိက်ကြောင့်လည်းနည်းနည်းလေ့လာထားနော်စေတသိက်ဆိုတာစိတ်နဲ့မိတွေ့ရမှာစိတ်နဲ့ဆက်သွယ်ရမှာစိတ်ကဥဆောင်မှာမှ ဖြစ်နိုင်တဲ့သဘောပဲနော်စိတ်နဲ့မိတွေ့စိတ်နဲ့ချံ90နဲ့တွေ့စေတသိက်ဆို လေဒီဆရာတော်ဘုရားကြီးအဲ့လိုလေဒီဆရာတော်ဘုရားကြီးကဆောင်းပုတ်လေးနဲ့ပရမထတန်ခိတ်တွေမှာရေးထားတယ်ဒီတော့ဒီလိုစိတ်ကိုမှီရမှစိတ်နဲ့ဆက်သွယ်ရမှစိတ်ကဥဆောင်ပါမှ ဖြစ်ကြလို့ဖတ်တာတို့ဝေနာတို့စတဲ့သဘောတရားတွေကိုဘာခေါ်လဲစေတသိက်ခေါ်ဒီမျိုးမှတ်ထားနော်ဒီအခါကျဘုန်းကြီးတို့ဘာသိထားမလဲဆိုတော့အဲ့ဒီစေတသိက်တရားဘလောက်ရှိတယ် နည်းနည်းအကြမ်းမြင်တော့သိထားမယ်နော်စေတသိက်ကအာလုံး92ပါးရှိတယ်တတ္တာဆိုင်တဲ့ကုသိုလ်စေတသိက်တွေဟာ25ပါးပေါ့အဲ့တော့သင်ညုသင်ဦးမှာခုတော့ဒီတိုင်းပဲနားထောင်နာမယ်နော် ပြီးတော့မောဟဆိုင်တဲ့အကုသိုလ်စေတသိက်တွေ14ပါးဖတ်တဆိုင်တဲ့ကုသိုလ်အကုသိုလ်နှစ်မျိုးလုံးနဲ့ရောနေတဲ့ပေါင်းနေတဲ့စေတသိက်က73ပါးပေါ့အလုံးပေါင်းတော့52ပါးပေါ့ အဲ့တော့ဒီစိတ်တ ानु ပဒနာကြရင်ဘယ်လိုစိတ်ကိုရှုရမလဲဒါလေးသိချင်လို့ဒါတွေကိုခြေပြောနေနော်တတ္တဆာရဲ့စေတသိက်၅ပါးစေတသိက်52ပါးပေါ့နော်အဲ့ဒီကနေဖတ်တာစေစေတ73ပါးအဲ့ဒီစေတသိက်တွေဟာဘုန်းကြီးတို့တတ္တဆာစေတသိက်25ပါးပေါ့ဖတ်တာစေစေတသိက်3ပါးပေါ့နော်ဒီဟာတွေကတော့ခြားဝိပဿစိတ်တွေ ကရိယာစိတ်တွေခေါ်တယ်အဗျာကရစိတ်တွေမှာလည်းသူကဖြစ်နိုင်တယ်ဝိဘက်ကရိယာဗျာကရစေတသိက်လို့လည်းပြောဆိုနိုင်တယ်စိတ်တ ानु ပဒနာကြတော့သိလွယ်ထင်ရှားလွယ်မှုရှိတဲ့ကုသိုလ်စိတ်အကုသိုလ်စိတ်အဲ့ဒါတွေကတော့ဗราဏကြတဲ့အတွက်ဝိဘက်ကရိယာစိတ်တွေကိုဆိုတဲ့အမည်တွေကိုသုံးမပြဘူးเนาะအဲ့ဒါလေးမှတ်ထားကုသိုလ်စိတ်အကုသိုလ်စိတ်ဒီဒီစိတ်တွေရဲ့သဘောကိုအဓိကထားပြီးအသုံးပြုပြီးမှတ်ခိုင်းတယ် စိတ်ရဲ့သဘောကဟောနော်တကယ်တော့အာယုံသိမှုတစ်ခုတည်းပဲဒါပေမဲ့လို့သူနဲ့ရှင်နဲ့စေတသိက်တရား၅ပါး52ပါးကွဲပြားလာမှုကြောင့်စိတ်52မျိုးဖြစ်တယ်လို့လည်းဒီလိုပြောနိုင်တယ်ဥပမာဖတ်တာနဲ့အတူ ဖြစ်တဲ့စိတ်ကို တွေ့ထိစိတ်ဒီလိုသုံးလို့ရတယ်သကုတံဖတ်တာတိမျက်စိကိုကြည့်ပြီးသကုတံဖတ်စာစိတ်ဆိုဘုန်းကြီးတို့ကဆတ်စကတုတ်ထဲကြလို့သုံးသွားဝေဒနာနဲ့အတူဖြစ်တဲ့စိတ်ကို ဝေဒနာစိတ်ခံစားစိတ်ဒီလိုလဲသုံးလို့ရတယ်စေတနာနဲ့အတူဖြစ်တဲ့စိတ်ကိုစိတ်စော်တိုက်တွန်းတဲ့စိတ်စေတနာစိတ်ငါငါတို့ကစိတ်စေနာနဲ့ပြောတာပါဒါမျိုးတွေသုံးတယ်ဝိတက်နဲ့အတူဖြစ်တဲ့စိတ်ကိုကြံတွေးတဲ့စိတ်ဝိတက်စိတ်ဒီလိုပြောလို့ရတော့နော်ပီတိနဲ့အတူဖြစ်တဲ့စိတ်ကိုနှစ်သက်တဲ့စိတ်ပီတိစိတ်အမှပီတိစိတ်တွေဖြစ်နေတယ် လောဘနဲ့တူဖြစ်တဲ့စိတ်ကိုလိုချင်တဲ့စိတ်တတ်မဲ့တဲ့စိတ်လောဘစိတ်ပါဒေါသနဲ့တူဖြစ်တဲ့စိတ်ကိုနော်အမျက်ထွက်တဲ့စိတ်ဒေါသစိတ်ပေါ့မာနနဲ့တူဖြစ်တဲ့စိတ်ကိုထောင်လာတဲ့စိတ်မာနစိတ်ဒီလိုသုံးတယ်တတ္တာနဲ့အတူဖြစ်တဲ့စိတ်ကိုတတ္တာစိတ်ယုံကြည်တဲ့စိတ်ဒါလေးတွေနည်းနည်းနားထောင်တာနော်ဘာဖြစ်လို့လဲဆိုဒါလေးတွေသိထားတဲ့အခါကျစိတ်တ ानु ပတ္တသင်ရတာပို့ပြီးတော့သဘောပေါက်လိုက် တတိနဲ့တူဖြစ်တဲ့စိတ်ကိုအောင်းမေ့မှတ်ရတဲ့စိတ်တတိစိတ်ဟိရိနဲ့တူဖြစ်တဲ့စိတ်ကိုရှက်စိတ်သုံးဖို့ဟိရိစိတ်ဥဒ္ဒဘနဲ့တူဖြစ်တဲ့စိတ်ကိုကြောက်တဲ့စိတ်လန့်တဲ့စိတ်သုံးဖို့ဥဒ္ဒဘစိတ်ကရုဏာနဲ့အတူဖြစ်တဲ့စိတ်ကိုကရုဏာစိတ်တဏှာစိတ်မုရိဒာနဲ့အတူဖြစ်တဲ့စိတ်ကိုဝမ်းမြောက်စိတ်မုရိဒာစိတ် ညာနဲ့အတူဖြစ်တဲ့စိတ်ကိုပိုင်းခြားသိတဲ့စိတ်ပညာစိတ်အဲ့ဒီလိုခေါ်တာပေါ့ဗျာအဲ့တော့ဒီစိတ်တ ानु ပဒနာတတိပ္ပံကြတော့ဘုန်းကြီးတို့စိတ်အတွဲတွေဘုရားကဘယ်နှတွဲဟောထားသလဲဒါလေးတွေနောက်ခုရှင်ဇေယျကျတို့ဒီအမှတ်စုလေးပေးတာအဲ့ဒါလေးကြည့်မယ်စိတ်တ ानु ပဒနာတတိပ္ပံ16မျိုးဆိုတာအဲ့ဇေယျလေးတင်ပေးပါဒီနေ့ခင်ဗျားနဲ့ပြင်ထားတဲ့စာလေး စေတနုပဒနာသတိပ္ပဏမှာဘုရားက16မျိုးဟောထားတယ်ပေါ့နော်ရင်တော့မပြရသေးဒါပေမဲ့ဟိုဟာအခြေကြီးတာပဲတင်လိုက်တော့နောက်မှပြင်ပြီးတင်ပါဗျာပြင်ပြီးမှသူတို့ဒီပို့တော့စေတနုပဒနာသတိပ္ပဏ16မျိုးအဲတော့ထပ်တော်ပြင်ခိုင်းတာပေါ့နော်အဲဒီတည်းမှာစေတနု ဝဒနာသတိပဋ္ဌာန်16မျိုးကဘုရားကပါဟောတာလေဆိုတရာကစိတ်ဝိဒရာကစိတ်တရာကစိတ်ဆိုတာကတတ်မဲ့မှုနဲ့တကွာဖြစ်တဲ့စိတ်တနည်းအားပြောရင်တော့ဒေါဘစိတ်ပါပဲနောက်ဝိဒရာကစိတ်နော်အဲဒီမှာသူကအကုန်မပြင်ရသေးလို့နော်တရာကစိတ်ဆိုတတ်မဲ့မှုနဲ့တကွာတကတပဲတကွာ ရာက အာဃစိတ် လောဘစိတ်ဒီလိုချင်တတ်မဲ့မှုနဲ့တကွဖြစ်တဲ့စိတ်အတွဲဖြစ်တဲ့စိတ်ဒီလိုပြောလို့ရတယ်အဲ့တော့ဓာတ်ရပြောရင်လောဘစိတ်ပဲဒီခါလေးဘုန်းကြီးတို့စိတ်ထဲမှာလောဘစိတ်ပေါ်လာရင်ဒီလောဘစိတ်ကိုရှုမှတ်ရသူနဲ့တတွေ့ရနောက်ကဝိဒါရာကစိတ်ဝိဒါရာကစိတ်ဆိုတော့ကတတ်မဲ့မှုနဲ့မတွဲဘဲနဲ့ဖြစ်တဲ့စိတ်တွေပေါ့လောဘနဲ့လွှဲရင်ဉာဏ်တဲ့စိတ်တွေကိုဝိဒါရာကစိတ်လို့ခေါ်ပါတယ် ဒါကတော့အကြမ်းမြင်ပြောတာပေါ့ဗျာတကယ်လို့ဘုန်းကြီးတို့ကလောဘစိတ်ဖြစ်မှလည်းသိတယ်လောဘစိတ်ဆန့်ကျင်ပဲကြံတဲ့ဒေါသစိတ်ဖြစ်နေတော့ဒေါသစိတ်ပဲရှုရတာပဲခုကတော့ဒီဖျားဟောတဲ့အတိုင်းဘုန်းကြီးတို့ကပြောရတာသူကအတွဲလိုက်ဖျားဟောတာတခါတည်းသာတော်ကစိတ်ဖြစ်မယ်လောဘစိတ်ဖြစ်မယ်တခါတည်းလေဝိတာတော်ကစိတ်လောဘမဟုတ်တဲ့စိတ်ဖြစ်မယ်ဒါမျိုးပြောတယ်ခါတလေသာဒေါသစိတ်သာဒေါသစိတ်တော့ဒေါသစိတ်ပြောတယ် ခါတလေစိတ်ထဲမှာဒေါသစိတ်ဖြစ်မယ်ဒေါသစိတ်ခါတလေသူ့ရဲ့ဆန့်ကျင်ဝိတဒေါသစိတ်ဒေါသကင်းတဲ့စိတ်ဒေါသမဟုတ်တဲ့စိတ်ဖြစ်မယ်ဒါတတွင် သာဒေါသစိတ်ဝိတဒေါသစိတ်သာမောဟစိတ်ဝိတမောဟစိတ်တာမောဟစိတ်ဆိုမောဟစိတ်ပါပဲဒါတွေစိတ်ထဲမှာဘုရားတရားပေါ်မှာတန်တရားတွေဖြစ်နေတာမျိုးဒါမောဟနှမျိုးရှိတာကိုဥရိဇာမောဟနဲ့ဝိသိကိဇာမောဟ နော်ဝိတမောဟဆိုတာမောဟမဖြစ်တဲ့စိတ်ဒါမျိုးနော်တန်ခိတ္တစိတ်ဝိခိတ္တစိတ်တန်ခိတ္တစိတ်ဆိုတာဌိနမိတ်တာဒါကြတဲ့ရှုမှိုင်တယ်လေအချင်းတဲ့စိတ်တွေဖြစ်တာပြင်းလာတော့ဗောဗျာပြင်းလာတဲ့ကကုသကောင်းမှုတွတ်ဆုပ်တဲ့စိတ်တွေဖြစ်လာတွတ်စိတ်တွေဖြစ်လာငိုက်မြည်လာအဲ့လိုမျိုးဗမာလိုပြောရင်အချင်းတဲ့စိတ်ပါပဲအချင်းငိုက်မြည်တဲ့စိတ်ကိုဌိနမိတ်တာစိတ်တန်ခိတ္တစိတ်လို့ခေါ်တယ် ခါလေအိရှင်ခံပြီးတဲ့စီလေးတွေပေါ်လာရင်လည်းဒါလည်းမှတ်ရအောင်ခါလေလေးကြတော့အိရှင်ခံပြီးမှုမရှိဘူးစိတ်တွေကပြန့်လွင်တာဥဒိစ္စစိတ်တွေပေါ်တယ်သူတို့ကစန့်ကျင်ပဲပေါ့ဗျခါလေအိရှင်ခံပြီးတဲ့စိတ်ဖြစ်မယ်တခြားတွေတခါကြလည်းပြန့်လွင်တဲ့စိတ်တွေဖြစ်နေမယ်ဒါမျိုးတွေဖြစ်နေတတ်တယ်နောက်တစ်ခုကတော့မေဂတစိတ်မေဂုတ်စိတ်ပေါ့မေဂုတ်စိတ်ဆိုဇန်စိတ်တွေခေါ်တာဒါတော့ဇန်တရားတွေရှုမှတ်တဲ့ပုံကိုယ် ရူပဝိဒဇံရမယ်အရူပဝိဒဇံရမယ်ရူပဝိဒဇံရလဲဒါမေကုတ်စိတ်ထဲမှာပါတာအရူပဝိဒဇံရမယ်ဆိုရင်ဒါမေကုတ်စိတ်ထဲမှာပါတာဒီဇံစိတ်မေကုတ်စိတ်ကိုလည်းရှုရမယ်နောက်ဇံစိတ်မဟုတ်တဲ့အခါအမကတစိတ်အမဟကတစိတ်ကာမစိတ်ခေါ်တယ်နော်ကာမစိတ်ကာမစိတ်ကာမစိတ်54ပါးပေါ့အဲ့ဒါလေးလည်းဖြစ်တယ် နောက်တစ်ခါတာဥဒ္ဒရစိတ်ဒါတော့ကာမစိတ်မိမိတဲ့လွန်မြတ်သောစိတ်ရှိတယ်ဆိုတော့ဒီဘုန်းကြီးတို့ဇံစိတ်ကိုပြောတော့ပါအနုဒ္ဒရစိတ်မိမိတဲ့လွန်မြတ်သောစိတ်မရှိဘူးဆိုဒါကတော့ဝိပဿနာအာယုံဝိပဿနာရှုတဲ့နေရာဟောတဲ့အတွက်မေကုတ်စိတ်ကိုဆိုလိုပါတယ်ဒီနေရာမှာဘုန်းကြီးတို့ကဒီဘာဖြစ်လို့မေကုတ်စိတ်ပဲပြောရလဲမင်းလောကုတ္တရာစိတ်ကရှုလို့မရဘူးเนาะ စိတ်ဓာတ်နုပါဒနာရှုတဲ့အခါမှာစိတ်ကို ရှုတဲ့နေရာမှာလောကုတ္တရာစိတ်တွေဖြစ်တော့မက်စိတ်ဖုန်စိတ်ဒါတွေကဝိပဿနာရဲ့အရှုကအာယုံမဟုတ်တဲ့အတွက်မရှုအောင်လောကီတရားတွေပဲဝိပဿနာရဲ့အရှုကအာယုံဖြစ်တဲ့အတွက်ဒီအနုတ္တရာစိတ်ဆိုမှလောကုတ္တရာစိတ်မဟုတ်ဘူးမဲကုတ်စိတ်ပဲအဲ့တော့ဒီ9နဲ့6ကဇံရတဲ့ပုံကမှရှုလို့ရတယ်ဇံမရရှုလို့မရဘူး9နဲ့6တွဲရ နော်အာကမဂ္ဂရာစိတ်အမဂ္ဂရာစိတ်ဗမာလိုပြောမဂ္ဂုတ်စိတ်ကာမစိတ်မဂ္ဂုတ်စိတ်ဖြစ်လိုက်ဒီခါလေးဇံကန်းတွေလျှော့ကြသွားကာမစိတ်ဖြစ်သွားတယ်အဲ့ဒီလိုကာမစိတ်ဖြစ်တယ်ဒါကာမစိတ်စစရာအထုတ်တယ်ဒီကာမောဒရာကုသိုလ်စိတ်တွေနဲ့တရားတွေအထုတ်ကြတယ်အထုတ်ရအထုတ်ရင်ဒါကာမစိတ်တွေဖြစ်နေတာဝတ္တရာစိတ်ဖြစ်တယ်တာဝတ္တရာစိတ်ကာမစိတ်ခေါ်တယ်အဲ့ဒီနေအထုတ်ရအထုတ်နဲ့ဇံရသွားတယ်ပေါ့ဗျာ မေဂုဆံစိတ်တွေဖြစ်ပါတယ်အဲ့ဒါနုဒ္ဒရာစိတ်ဒါလေးမှတ်ထားနော်အဲ့တော့9နဲ့6ကဇံရတဲ့ပုံကူများသာရှုရမှာဖြစ်တယ်ဇံမရသေးတဲ့ပုံကူကတော့ဒီနှစ်ခုကို မရှုရပါဘူးကြံတဲ့ဟာတွေပဲရှုဖို့လိုပါတယ်ရောဇံမရတဲ့ပုံကူများမှာဒီမှာဘာကိုဆက်သိရမလဲဆိုတော့ဘုန်းကြီးတို့ဒီဇံစိတ်တွေမှာလည်း ဝိရတာကဟိုအပေါ်ပြန်ကြည့်မယ်နော်တာရာကစိတ်ဝိရတာကစိတ်ဒေါသမဖြစ်ဘူးသူကျန်တဲ့ဟိုတာရာကစိတ်လောဘမဖြစ်ဘူးကျန်တဲ့ကုသိုလ်စိတ်တွေဒါတွေလည်းပြောလို့ရတာပေါ့ဝိရတာကစိတ်ဆိုရာကမဖြစ်တဲ့စိတ်ဆိုရင်အဲ့ဒီထဲမှာလည်းဒီဇန်နဲ့ပတ်သက်တဲ့စိတ်တွေကပါတာပေါ့နော်ဒေါသစိတ်မဖြစ်ဘူးဆိုဝိတဒေါသစိတ်ဒီမှာလည်းဇံကင်းနေဇံဇံစိတ်တွေပါနေတာပဲ ဝိတမောဟစိတ်ဒီမှာလဲမောဟလွင်မောဟမဖြစ်တဲ့ဆိုဒီမှာလဲဇန်စိတ်တွေပါနိုင်တာဒါပေမဲ့လို့ဘုန်းကြီးတို့ဇံရဇံမရတဲ့ပုံကူမှာတော့ဒီဝိတရာကစိတ်တွေဝိတဒေါသစိတ်တွေဝိတမောဟစိတ်တွေမှာလဲအဲ့ဒီတည်းမှာဇံနေရှုလို့မရအောင်ဇံစိတ်တွေရှုလို့မရအောင်ကြံတဲ့အကုသိုလ်စိတ်ဒီလောဘဒေါသလောဘစိတ်ကလွယ်တယ်ကြံတဲ့ကာမောဒရာစိတ်တွေဒေါသစိတ်ကလွယ်တယ်ကြံတဲ့ကာမောဒရာစိတ်တွေ မောဟစိတ်ကလွဲတဲ့ဉာဏ်နဲ့ကာမောဒရာစိတ်ဒါတွေပဲရှုလို့ရတယ်ရူပစိတ်အာရူပစိတ်ဆိုမဲကုတ်စိတ်တွေအဲ့ဒီထဲမှာမပါဘူးဒီလိုလည်းမှတ်ထားမယ်နော်အဲ့ဒါလေးအခုပြောကြတာကတော့ဒီထဲမှာကကြတော့ဘုန်းကြီးတို့ပြောနေတာကဒီလိုရင်းမှတ်ထားမယ်ဇံမရတဲ့ပုဂ္ဂိုလ်ဟာဒီနှစ်၃၄ဟောပထမတူတဲ့တာရာကစေဝိတာရာကစေဒါရှုနိုင်တယ် တာဒေါသစေဝိတာဒေါသစေဒါရှုနိုင်တဲ့ဇာမရတဲ့ပုဂ္ဂိုလ်တာမောဟစေဝိတာမောဟစေဒါရှုနိုင်တယ်တန်ခိတစေဝိခိတစေဒါလည်းရှုနိုင်တယ်နောက်နံပါတ်9အဲဒီကိုသွားမယ်နံပါတ်9ကျတော့တမာဟိတစိတ်တမာဟိတစိတ်ဆိုတော့ဧကဂရာနဲ့တွဲဖြစ်တဲ့စိတ်ဧကဂရာစိတ်ဘုန်းကြီးတို့ဒီရိုက်တာတွေကမပြည့်စုံလို့ကိုကြီးနဲ့ပြန်ပြန်တော့မပြီးသေးဘူး။နောက်အောင်ငကိုကြီးဇေယျအပေါ်နဲ့နဲ့မြင့်ပြန်တော့ အောက်မှာအဲတမာဟိတစိတ်ဆိုတာဧကဂရာနဲ့တွဲဖြစ်တဲ့စိတ်တနည်းအားဖြင့်ဧကဂရာစိတ်တမာဟိတစိတ်နံပါတ်9နော်တမာဟိတစိတ်အဲ့ဒါကိုလည်းရှုနိုင်တယ်အဲ့ဒီနောက်ကဘုန်းကြီးတို့ရိုက်တာမပြီးသေးလို့အတမာဟိတစိတ်ဆိုတာကတော့ဧကဂရဏမဖြစ်တဲ့မတည်ငြိမ်တဲ့စိတ်ပါပဲအဲ့ဒါတွေကဘုန်းကြီးတို့ ဝိပဿနာမရှုတဲ့ပုဂ္ဂိုလ်များဇံမရတဲ့ပုဂ္ဂိုလ်ကြခဏိကတမာရီကိုယူရပါမယ်ဒါတွေလည်းဘုန်းကြီးတို့ပြန်ပြန်ရိုက်ခိုင်းတာဇံရတဲ့ပုဂ္ဂိုလ်များကြဒီတမာရိတစေကဥပ္ပစရာတမာရီအပ္ပနာတမာရီမှာဖြစ်တဲ့ဧကကရာလေးကိုရှုခိုင်းတာပါပဲဧကကရာစိတ်လေးပါပဲဒီလိုလေးမှတ်ထားမယ်နော်ဝိမု ക്ത စေအဝိမု ക്ത စေဝိမု ക്ത ဝိမု ക്ത အဝိမု ക്ത သိခြင်းဘာလို့ရမလဲတရင်ကဝိမု ക്ത ဝိခမနတရင်္ဂဝိမု ക്തി ဝိခမနဝိအောက်မှာဝိမု ക്തി စိတ်၅မျိုးရေးထားတယ်တရင်္ဂဝိမု ക്തി ဆိုတာကတရင်္ဂခိုက်တံလေးတွေမှာကိလေသာတွေဧကဂရဖြစ်လာတမာရိရတော့စိတ်တွေကကိလေသာတွေခိုက်တံကင်းကွာနေတော့ပြောတယ်ဒါတရင်္ဂဝိမု ക്തി ဝိခမနဝိမု ക്തി ဆိုတာကတော့ဘုန်းကြီးတို့ဇံတွေရလာတယ်ဇံမဲ့ဖို့ဇံတရားတွေရတယ်ဇံရတဲ့ခိုက်တံမှာနိဝေနတွေကင်းကွာနေတာကို ဝိခာမနာဝိမု ക്തി ခေါ်တယ်အဲ့တော့ဒီမှာလည်းမထူးဘောနော်ဝိမု ക്ത စိတ်ဆိုရမှာလေဘုန်းကြီးတို့ဇံရတဲ့ပုံကောင်များတော့တရင်ကခဏိကတမာရီကြောင့်ဖြစ်ပေါ်လာတဲ့ဧကဂရာအဲ့ဒီဧကဂရာလေးခဏိကတမာရီရသွားရင်တရင်ကအပြင်ဒီကိလေသာတွေလွတ်မြောက်နေအဲ့ဒါကိုလွတ်မြောက်တဲ့ကိလေသာမှာလွတ်မြောက်တဲ့စိတ်ကိုဝိမု ക്തി စိတ်လို့ခေါ်တယ်ကိလေသာမလွတ်မြောက်တဲ့ပုဂ္ဂိုလ်အဝိမု ക്ത စိတ်အဝိမု ക്തി စိတ် အဲ့တော့ဒရင်္ဂဝိမု ക്തി ဆိုတဲ့ခဏိကသမารိခဏိကသမารိကြောင့်ကိုအခိုက်တန့်ကိလေသာတွေလွန်မြောက်နေတာဝိခမနာဝိမု ക്തി ဆိုတာတော့သူကတော့ဇံရတဲ့ခိုက်တန့်ပေါ့နော်ဇံရတဲ့ခိုက်တန့်မှာ အချိန်ကြာကြာရတဲ့ခိုက်တန့်အပိုင်းခြားတိအောင်ကိလေသာနိဝရဏတွေလွတ်မြောက်နေတဲ့သဘောပဲသမုတ်စေတာဝိမု ക്തി ဆိုတာကတော့မလေးပါး မညာဖွညာရမဲမလေးပါးရတကသူညာလည်းကိလေသာတွေအကျွင်းမဲ့ပယ်တတ်တာကိုသမုတ်စေတာဝိမု ക്തി လို့ကိလေသာလွတ်မြောက်အဲ့ဒါတော့တကယ်လွတ်မြောက်တာပฏิပတ္တိဝိမု ക്തി ဆိုတာကတော့ဖိုလ်လေးပါးကိုခေါ်တယ်ဖိုလ်လေးပါးတော့မဲ့ကိလေသာအကျွင်းမဲ့ဖြတ်လိုက်တော့ငြိမ်းအေးသွားတဲ့သဘောနေတရဏဝိမု ക്തി ဆိုတော့နိဗ္ဗာန်ကိုဆိုလိုတယ်ဒါမျိုးမှတ်ထားအဲ့တော့ဒီမှာပြောချင်တာပါလေဆိုဘုန်းကြီးတို့တွေ အဲတော့အပေါ်ကရှင်မျိုးပြန်ကြည့်မယ်အပေါ်ရှင်မျိုးပြန်တင်လိုက်တော့အဲဒီစိတ်ဓာတ်နုပဒနာကျင့်တော့မယ်ဆိုရင်ဒီဟာလေးတွေမှတ်ထားမယ်အဓိကတော့ကိုယ်စိတ်ထဲမှာလောဘစိတ်ဖြစ်မယ်လောဘမဟုတ်တဲ့စိတ်ဖြစ်မယ်ဒေါသစိတ်ဖြစ်မယ်ဒေါသစိတ်မဟုတ်တဲ့စိတ်ဖြစ်မယ်နော်မောဟစိတ်ဖြစ်မယ်မောဟမဟုတ်တဲ့စိတ်ဖြစ်မယ်ဒါကတော့ပိုးလွယ်တာပေါ့လို့ပထမဘုန်းကြီးတော့စာအတိုင်းပြောနေကြတာသာရကစိတ်ဆိုလောဘစိတ်ပဲ ခါလေတရားရှုမှရင်လည်းအတွေးထဲမှာလောဘစိတ်တွေဖြစ်မယ်တခုတရားလိုခြင်းတန်မြင့်တဲ့သဘောပေါ့ဘယ်အာယုံမဆိုဖြစ်တတ်တယ်အဲ့ဒီလောဘဖြစ်ခြင်းဖြစ်မယ်ဒီခါလေးလောဘမဟုတ်တဲ့စိတ်ဖြစ်မယ်ဒါမျိုးပြောတယ်ဒေါသစိတ်ဖြစ်မယ်ဒေါသမဟုတ်တဲ့စိတ်ဖြစ်မယ်မောဟစိတ်ဖြစ်မယ်မောဟမဟုတ်တဲ့စိတ်ဖြစ်မယ်တော့ဌိနမိတ်တာစိတ်ဖြစ်မယ်အချိန်ခံပြီးတဲ့စိတ်ပေါ့ဒါမှမဟုတ်ဥဒိစ္စပြန့်လွင့်တဲ့စိတ်ဖြစ်မယ် ဒါဘုန်းကြီးတို့ဒီဆံမရတဲ့ပုံကောင်များကျင့်နိုင်တယ်9နဲ့6ကကြောထားခဲ့မယ်ခွန်စိတ်လေးတွေတည်ငြိမ်လာမယ်ဆိုဒါဧကဂရစိတ်ဖြစ်တယ်ဧကဂရစိတ်ကိုလည်းရှုမှတ်ရမယ်မတည်ငြိမ်တော့ဉာဏ်နဲ့စိတ်တွေဖြစ်တော့ဝိမု ക്ത စိတ်တည်ငြိမ်လာတော့ခါကျတော့တရင်ကကိလေသာတွေကလွတ်မြောက်သွားတာပဲ ဟောကိလေသာလွတ်မြောက်တာလွတ်မြောက်တဲ့စိတ်လေးသိနေလွတ်မြောက်တဲ့စိတ်ကအေးချမ်းနေတာပေါ့ဒါလည်းဒီစိတ်လေးကိုလည်းသိပြီးမှမသိလို့ရင်သူကตายရနေတယ်အဲ့ဒါကတော့ဘုန်းကြီးတို့ဝိပဿနာတရားရှုတဲ့ပုံကုံမျိုးပဲဇံမရတဲ့ပုံကုံမျိုးရှုရတဲ့အကြောင်းအရာတွေပဲမှတ်ထားတော့ဒါကတော့ဘုန်းကြီးတို့ဒီဘုရားရှင်ဟောထားတဲ့စိတ်နဲ့ပတ်သက်တာတွေပေါ့နော် အဲ့မှာဘုန်းကြီးတို့ကနောက်တစ်ခုပါဆက်ပြောရမလဲဆိုတော့ဘုန်းကြီးတို့ဒီမှာပြောထားပါတယ်ဟုတ်လားတရားရနိုင်တဲ့ရနိုင်ရုံကြောင့်အရေးချင်းများဒါလေးဘုန်းကြီးတို့ခေါင်းစည်းပေးထားတယ်အဲ့ဒါလေးပြောပါအဲ့ဒါကဘယ်မှာပါလဲဆိုဘုန်းကြီးတို့ဝိသုဒ္ဓိဝိသုဒ္ဓိမဲ့တော်ကြောင့်မိလိနာပညာကျမ်းမှာပါပါတယ်ဒါလေးကိုဘုန်းကြီးခြေခံကြီးတယ် ဘုန်းကြီးတို့1996ခုနှစ်ကဟော်ရီကင်ယူချင်းမြို့အနီးပေါ့လေအဲ့မှာဒီအလူတွေတော့တော်တဲ့တောင်ထဲမှာကမိန်ထွက်တဲ့နေရာတွေဘိုင်းရာရမဆရာတော်ကြီးကိုအင်းဒီလူတို့ဖွဲ့ရနေတရားစခန်းလောက်တော့အဲ့ဒီမှာတုန်းက ဘာဟိကရမဆရာတော်ရောက်ကိုဥမြတော်ကျမ်းမိုင်းမကောင်းတော့ဆေးုံတက်တော့မဟောတော့မဟောတော့ဘုန်းကြီးတို့တပည့်တွေလှည့်ကြဟောပါဟောတဲ့အခါကျဘုန်းကြီးတို့ကိုယ်အိုင်ဒီယာနဲ့မဟောပဲနဲ့သူ့စီယာနဲ့အဆုံးမဩဝါဒခံပါဆရာတော်ဒီလိုဘယ်တရားတွေဟောရမလဲဆိုဒါလေးဘုန်းကြီးအရင်ကအနှုတ်လေးထုတ်ပေးပါသူ့နှုတ်စာရလေးပေးပါဒီအကြောင်းအရာ ပြောတာပါစိတ်တ ानु ပဒနာပါ အကြောင်းအရာလေးနည်းနည်းချပြောအောင်နော်အရင်ကလည်းဒီမိလိနာတို့ရှင်နာကဒေနာဆိုတာခဏနာကြားဖို့ပါလိမ့်မယ်မိလိနာမင်းရနဲ့ရှင်နာကဒေနာကိုဘုရားဘာသာမှာရှင်းတော့မညင်ညွတ်တဲ့နေရာတွေအများကြီးရှိတယ်အဲ့ဒါတွေစမေးလာတယ်နောက်ပိုင်းကျတော့ကျင့်စဉ်တွေပျော့ပျော့မေးမေးလာတော်တော်ကောင်းတယ်အရင်တစ်ခါကဘုန်းကြီးတို့ကြက်ဥပမာနဲ့ပြောခဲ့ပြီဒီတစ်ခါကျတော့လေ လေတကြီးပေါ့ဒီကျဒီခေတ်တော့သင်္ဘောကပ္ပတိပေါ့ဒီဝတ်မှာပေါ့ဘလို့မေးလိုက်လဲဆိုအရှင်ဘုရားနာဂတိနာတဲ့ဘယ်တော့ဘယ်လိုလုံးဘယ်လိုအင်္ဂါတွေနဲ့ပြည့်စုံတဲ့ယောဂီသုံးပုံရဟန်းဟာသူကတော့အထက်မက်ဖို့တိအောင်မေးသွားတယ်ရတ္တမဲ့ရတ္တဖို့ကိုရနိုင်ပါသလဲအနည်းဆုံးတော့မဉ္ဇဏ်ဖို့ဉဏ်ရနိုင်ပါသလဲသောတာပတိမဲ့ဖို့ရနိုင်ပါသလဲဒါလေးမေးတယ် အဲ့ဒီခါကျတော့ရှင်နာဂဒေနာဘာဖြစ်လဲလေတကြီးရဲ့အရေးချင်း၃မျိုးနဲ့ပြီးတဲ့ပြည်စုံတဲ့ယောဂီပုဂ္ဂိုလ်ဟာမညာဖွညာမြန်မြန်ရနိုင်တယ်မြန်မြန်မျက်မှောက်ပြုတ်နိုင်တယ်ဒါလေးဖြေသွားတယ်အဲ့မှာထပ်မေးတယ်အရှင်ဘုရားနာဂဒေနာလေတကြီးရဲ့အင်္ဂါရတ္တိဟာဘာတွေပါလဲဖေဟာဒါမေးအဲ့ဒီမှာ လေတကြီးရဲ့အင်္ဂါရတွေပြောတာပေါ့ဗျာပရမဘာလဲဆိုလေတကြီးဆိုရှေးတုန်းကဒီတာမန်မြေချောင်းကိုဖြတ်တဲ့လေတကြီးမဟုတ်ဘူးဗျာပင်လယ်သမုဒ္ဒရာကိုဖြတ်တဲ့လေတကြီးမျိုးကိုဆိုလို့သင်္ဘောကြီးပေါ့ဒီခေတ်လိုသင်္ဘောကပင်လယ်သမုဒ္ဒရာဖြတ်ကူးတဲ့ခါကျရင်ဘာလို့ ਆ လဲနေရောညောင်မပြတ်ဒီလေတကြီးကသင်္ဘောသင်္ဘောကပရိယာနဲ့တတိဝိရိယနဲ့ဒီလှေယူသမုဒ္ဒရာဖြတ် ဒီမှာဒကာကြီးတို့ဒီရေချောင်းသွားလာဖို့တဲ့လူတွေအများကြီးပါတယ်သူတို့ကပုံနာလည်းနဲ့တတိလို့လို့မရဝိရိယကြော့သွားလို့မရခေါင်းဆောင်လုပ်တတ်ပုံနံပါတ်1ဒီပင်လယ်သမုဒ္ဒရာဖြတ်တဲ့ကနေညမပြတ်တယ်လည်းဇက်တတိဝိရိယအပြည့်နဲ့ဒီလေကိုဖြတ်ကူအောင်ခေါင်းဆောင်လုပ်တဲ့ပုံနံပါတ်2ဘယ်ပြည်လန်းကကောင်းတယ်ပြည်လန်းကဝဲတွေရှိတယ်ပြည်ပြည်လန်းကသွားကြောက်ဆောင်နေရှိတယ်ဒါတွေကိုလည်းသူကနားလည်ထားတယ်ဒါမှသူကအန္တရာယ်ကင်းနဲ့ဖြတ်နိုင်တယ် နံပါတ်3ဟိုလမ်းညွန်ဆက်ကကိုရှင်အဲ့မှာလည်းတစ်ချက်ကြားတယ်လမ်းညွန်ဆက်ဆိုနော်နောက်ပြင်စရာတွေပေါ့ဗျညညနတ္တလမ်းညွန်ဆက်ကရိယာများဟုဒီခေတ်တော့ကွန်ပျူတာတွေပေါ့ဗျအရှင်းတော့ကတော့လမ်းညွန်ကရိယာနဲ့ဟိုလားအနောက်သွားရင်အနောက်လမ်းညွန်ဆက်ကရိယာလေးဒါပါဘယ်သူမှမကန်ကန်ဒါကြောင့်ကိုသွားတဲ့လမ်းကြီးမြောက်ဘယ်နဲ့တယောက်ကန်လိုက်ကိုနေရာကိုပြန်ရောက်လာအဲ့ဒီအရေးကြီးတဲ့လမ်းညွန်ဆက်ကရိယာများမသက်ဆို မတက်ဆိုင်သူတွေမကံရဘူးဒီကိုသတိပေးချိတ်ဆွဲထားမယ်အဲ့ဒီဥပမာလိုပဲဒါကတော့ပထမဘုန်းကြီးတော့သူ့ရဲ့ဥပမာသုံးခုဒါလည်းပြောလိုက်တာသူကတော့တစ်ခုချင်းပြောပါတယ်ဟုတ်လေသကြီးဟာသမောကပလင်ဟာပင်လယ်သမုဒ္ဒရာဖြတ်တဲ့ခါမှာနေညာမပြတတိဝီရိယနဲ့အပြည့်ပင်လယ်သမုဒ္ဒရာဖြတ်တယ်လို့ပဲတရားမှတ်နေတဲ့ပုဂ္ဂိုလ်ကနေရောညာမပြဒလဆတ် တတိနဲ့ဝိရိယအမှတ်ဆက်နေအောင်ကျင့်ရမယ်တတိမြဲနေအောင်ကျင့်ရမယ်ဒါကိုပြောချင်တယ်တတိဆက်ဖို့ဆိုရင်ဘုန်းကြီးကဝိရိယလိုတယ်လေအခုဘုန်းကြီးပြောတဲ့စကားတွေပဲဘုန်းကြီးကတခါတွေလွတ်သွားတယ်ဒီလိုပြောတဲ့အခါမှာတတိထားပြီးပြောနေပြောပြောနေလေတခါတွေလွတ်သွားလွတ်သွားတဲ့အခါဝိရိယတွေပြန်ကြောင်းဟာငါရောက်တီးအောင်ပြောမယ်တီးအောင်ကပ်ပြောမယ်ဒီလိုလေးပြန်ဆက်ဒီအာယုန်နဲ့မဆိတ်ကဲ့အောင်လုပ်တဲ့အခါဝိရိယအကူလိုတယ်နော်ဝိရိယ ဒီလိုကူးတဲ့ခါမှာလည်းဒီမှာအဲ့မှာတော်တော်ပြောသွားတယ်တာမန်တတိမဟုတ်နော်အထုတတိမျိုးတာမန်လုံးလဝိရိယမဟုတ်အထုံးလူအထုလုံးလဝိရိယမျိုးငါမလွတ်အောင်ကိုလှုပ်မယ်မလွတ်အောင်ကိုကတ်မယ်နော်တတိမြဲအောင်လို့တတိကအောင်လို့တတိမြဲဖို့ကတ်ဖို့အတွက်ဝိရိယလိုတယ်တာမန်ဝိရိယမဟုတ်အထုဝိရိယနဲ့ခုနကနေညမပြဒလစပင်လသမုဒ္ဒရာယူကို ဒီလေကဖြတ်ကူးတဲ့နေရာမှာအန္တရာယ်မရှိအောင်နေညာမပြသတိဝိရိယနဲ့ခေါင်းဆောင်ပုဂ္ဂိုလ်ကလောက်ရတယ်။အဲ့ဒီဥပမာလိုပဲဘုန်းကြီးကတရားရှုမှတ်ပြီဆိုရင်နေရောညရောမပြတ်ကိုဒီအာယုံမှာကတ်နေအောင်လုပ်ရတယ်။ကတ်ဖို့ပါလေအထုတတိလို့လေအထုတတိကတ်ဖို့ပါလောက်လေအထုဝိရိယလို့တာမန်လုံးလောက်ဝိရိယမရဘူးဗျာ။ဒါကြောင့်ဖခင်ကျတော့ဝိရိယနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဆိုအဲ့ဒါကိုပြောတယ်။ဒါလေးမှတ်ထားမယ်နော်။ တာမန်လုံလဝီရိယနဲ့မရဘူးအထူးဝီရိယနဲ့အမတ်တတိဆက်အောင်ကြိုးစားပါအမတ်ဆက်နေအောင်ကျင့်ပါဓမ္မတာနဲ့ဘုန်းကြီးတို့မညာဖွညာရနိုင်တယ်အဲ့လိုကြိုးစားနေရင်တော့ဘုန်းကြီးတို့ရနိုင်ပါတယ်အဲ့တိုင်းပြောအဲ့ဒီမှာမြတ်စွာဒီရှင်နာဂဒေနာကဘာကိုက ပြောသွားလဲဆိုတော့မင်းကြီးတဲ့ဒီကိစ္စနဲ့ပတ်သက်လို့မြတ်စွာဘုရားကိုယ်တိုင်ဟောထားတာရှိတယ်ဓမ္မပရဂါထာလေးထုတ်ပြတယ် အပမအပမရရတာဟောတာသစိတ်တမနုရကတာဒုက္ခဥဒရဥဒရဥဒရတဌာနံပင်ငေတန်နောဝကုံစရောတိဘုံယူပါဝေကဟဋ္ဌိဝတ္ထုဓမ္မပဒမှာပေါ့နာဂဝေမှာဒါဘုရားဟောတာတွေရှိပါတယ်အဲ့ဒါဗာလဲဆိုတော့ဒီเจ้าရာတွေ ပြန်ပြောမယ်ပေါ့ဗျာဖះရှင်တရင်သုံးတက်တော်ထင်ရှားရှိတဲ့အချိန်တည်းဇေရုံအကြောင်းမှာတရင်သုံးနေတယ်ဒီကာရာလေးကဘုသူ့အကြောင်းပြောဟောလဲကောသလမင်းကြီးပေါ့ကောသလမင်းကြီးရှီလုံးကမင်းကြီးကတော့စစ်တိုက်ဝါနာပါလေဒီကိလည်းမတူပါဘူးကောသလနိုင်ငံဆိုအကျယ်ကြီးပဲသူတို့လည်းစစ်အများနဲ့တိုက်နေတာပိုးလို့ချင်တာပဲအစာတတတို့လည်းအများနဲ့တိုက်နေတာဗိမိတရမင်းတို့လည်းတိုက်ထားတယ် ဒီတော့ရှင်းလုံးကကျတော့စစ်တိုက်တဲ့ခါမှာအကောင်းဆုံးရှင်ကဆင်းရင်ကိုဒီဆင်းဆင်းကလည်းလူလောက်တတမရှိဘူးလေအတော်သင်းလောက်ခိုင်းပြီးဒီတိုက်စစ်ဆင်းကြီးကိုအနာပေးရကောသလမင်းရဒီစစ်ပွဲနဲ့စစ်ပွဲတိုင်းမှာဒီတိုက်စစ်ဆင်းကြီးနဲ့တိုက်တယ်စစ်ပွဲတိုင်းနိဗ္ဗာန်နိုင်ခဲ့တယ်ပေါ့ဗျာနောက်တော့ဒီဆင်ကြီးကဥမေမဆုံးဖြစ်လာတဲ့ကတိုက်စစ်ဆင်ကြီးအနာပေးတဲ့အနေနဲ့ဘာလုပ်လိုက်လဲဆိုသူ့ရဲ့ဥယျင်တော်ထဲမှာလွတ်ထားလိုက်တယ် ဝိညာဉ်ထဲမှာရှိတဲ့အပင်တွေကိုချိုးပြီးစားတောက်နေအဲဒီစားတောက်နေဥယျာဉ်ထဲမှာရေကန်ကြီးရှိတယ်ရေကန်ကြီးကကြီးကြီးပဲအကျယ်ကြီးပဲရေကန်နှခမ်းမှာရှိတဲ့ကြာရိုးကြာဆွဲတွေကတော့နော်ကျန်တဲ့ပုံကိုယ်တွေကျန်တဲ့လူတွေကချိုးယူစားတောက်တဲ့အခါကျတိတ်မတွေ့ရတော့ဒါပေမဲ့ရေကန်အလယ်မှာရှိတဲ့ကြာရိုးကြာဆွဲတွေရှိသေးတယ်ပြီးတော့ဒီစင်ဝကြီးက ဘာဖြစ်လဲကြာရိုးကြာဆွဲတွေစားကျင်လာတဲ့ကရေကန်တွေကိုဆင်းတာပေါ့ဗျာဆင်းပြီးကြာရိုးကြာတွေစားတယ်နောက်တော့အိုမင်းမဆွမ်းဖြစ်လာရှုံညုံနေတဲ့ပါအတက်ကြတော့ तू မတက်နိုင်တော့ရှုံညုံနေနဲ့နေအဲ့ဒီမှာဘာဖြစ်လဲဆိုဥယျာဉ်ဆောင်ကတွေ့တာဥယျာဉ်ဆောင်ကတွေ့တဲ့ခါကျတော့ဘယင်ကို ကောသလမင်းကြီးကိုအကြောင်းကြားတာမင်းကြီးမင်းကြီးရဲ့တိုက်ရဆင်းကြီးတော့ကံကြီးတွေကလည်းမတက်နိုင်တော့မှကံထဲမှာဒုက္ခဖြစ်နေတယ် ကုသလမီလည်းဘာလို့အောင်မှမသိဘူးအဲ့တော့ပညာရှိမတ်ကြီးတိုင်နေတယ်ပေါ့ပညာရှိမတ်ကြီးကဘာပြောလဲဆိုအဲ့ဒီခက်ကလည်းဒီလိုရန်တရားတွေဘာတွေလည်းမရှိဘူးလေကံရည်ပြန်လည်းအကျယ်ကြီးဒီဆင်းကြီးကိုဆွဲထုတ်ဖို့လည်းမဖြစ်နိုင်အကောင်လည်းကြီးအဲ့တော့ဘလို့ကြံ့ကြံ့ပေးလဲဆိုမင်းကြီးတဲ့ဒါတိုက်စစ်ဆင်ကြီးဖြစ်နေတယ်တဲ့တိုက်စစ်ဆင်ကြီးဆိုတော့သူ့ဟာသူယုံထွက်နေအောင်လုပ်ရမယ်ဘလို့လုပ်ရမလဲဆိုသူတို့ကဘာကြံ့ကြံ့ပေးလဲတကယ်စစ်တိုက်တဲ့ပုံစံမျိုးပေါ့လေ အဲခြိတက်ပြီးတော့ကံဘေးကိုပေါ့စင်တမြင်းတယထာတစိတိအကုန်လုံးကံဘေးကိုတက်ပြီးတော့ဝိုင်းဟာချဟာအဲ့လိုမျိုးဝိုင်းអော်တာဝိုင်းអော်တော့ဒီစင်ကြီးကငယ်မူငယ်သွေးတွေတက်ကြွလာပြီးတော့အဲ့ဒီတည်းကနေယုံထွက်ဟာတကယ်ချပြီဟာဆိုသူလည်းချမလို့အတင်းယုံထွက်ပြီးကောင်းပါပါရောက်လာတယ်ပေါ့ဗျအဲ့ဒီဥပမာကိုပေးတာအဲ့ဒီတည်င်းစကားကိုရဟန်းတော်တွေကကြားတယ်ကြားတော့ဖះကိုလျှောက်ထားတယ်ဖះလျှောက်တာတော့ ခုနတရားလေးဟောတာပဲဒီဆင်းကြီးကိုအကြောင်းပြုပြီးဒီတရားလေးဟောတာအဲ့ဒီမှာဒီတရားလေးကောင်းနေတယ်အပမာရတတာဟောတာတတိမလွတ်အောင်နေကြချက်သားတို့တတိမလွတ်စင်နေဒါကြောင့်သွားတာစားလာတောက်တာနေတာထိုင်တာဘုန်းကြီးတို့အများနဲ့တတိကနေအောင်ကြိုးစားတယ်ခုဘုန်းကြီးပြောတယ်တတ်နေမြတ်တယ်လွတ်တော့လွတ်တယ်နော်ဘုန်းကြီးတို့အဲ့ဒါစိတ်မပြတ်နဲ့လွတ်မှာပဲလွတ်လိုက်ကလိုက်လွတ်လိုက်ကလိုက်ဘုန်းကြီးလည်းဒီတိုင်းပဲ ဟာလွတ်သွားလိုက်ကတ်သွားပြန်ကတ်လိုက်လွတ်သွားလိုက်ပြန်ကတ်လိုက်ဘာပဲလုပ်လို့ပေါ့နော်တတိထောင်အပမာဒရတာဝဒဘဲအာယုံမဆူဖြစ်ပေါ်လာသည်များတတိကပ်ပြီးတော့တတိနဲ့နေကြသစိတ်တမနုဒခတမိမိစိတ်ထဲမှာမကောင်းတဲ့စိတ်တွေမဖြစ်အောင်ဒီတတိနဲ့ဆောက်ရှောက်ကြစိတ်ကလွတ်ထားရင်လေဘုန်းကြီးခဏတော့ပြောပြပါတယ်စိတ်ကလွတ်ထားမကောင်းတာတွေပဲတွေးနေတယ်တတိလွတ်သွားရင် မကောင်းတဲ့အတွေးတွေရောက်လာတယ်မကောင်းတာတွေအတွေးတွေရောက်လာရင်ဘာဖြစ်လဲမကောင်းတာတွေလုံးမိမယ်မကောင်းတာတွေပြောမိမယ်မကောင်းတာတွေဆက်တွေးမိတတိလွတ်သွားတယ်စိတ်ရဲ့သဘောပါပတမီရမတိမနောဘုန်းကြီးကနနာပြောပါတယ်မကောင်းတာမှပြောတယ်ဗျကောင်းတာကြမပြောဘူးဘုန်းကြီးတို့တခြားမကြည့်နဲ့လေဆဲတာဆိုတာဘယ်ဘာသာရောက်ရောက်ဘုန်းကြီးတို့သင်စရာမလိုဘူးဗျလိုလိုတတ်တယ်ကျန်တဲ့ဟာကြတော့မနှဲတင်လေရတာအဲ့လိုမျိုး ဘယ်နိုင်ငံရောက်ဘယ်ဘာသာမဆိုဆဲတော်ဒီမှသင်စရာမလိုလိုလိုသိတယ်အဲ့လိုမျိုးကောင်းတာကြလေဘုံယူအမနေသင်လျာတာဘုံယူလည်းဒီတိုင်းပဲဒီအကြောင်းအရာလေးပြောမယ်ကြခဏခဏဟောပြီးမယ်ပြန်ပြန်မေ့သွားတာဒီနေ့စိတ်အကြောင်းလေးတွေနော်ဒကာကြီးတို့တို့မကြီးတို့ခဏခဏနားထောင်မှမှတ်မိမယ်အဲ့ဒီစိတ်အကြောင်းလေးတွေပြောဒီလိုပဲကောင်းတာကြမနေကြီးကိုမှတ်မိအောင်ကြိုးစားမကောင်းတာကြကိုသင်စရာမလိုတစ်ခါကြောင်းနဲ့တစ်သလုံးမှတ်မိတယ်အဲ့လို တစ်သက်လုံးကဒီအကုသိုလ်တွေနဲ့ကျင်လည်လာခဲ့ကြတဲ့အခါကျတော့လွတ်ထိုင်ရမှတ်တာအကုသိုလ်ဖြစ်ပြီးတာမှတ်တယ်တတိလွတ်သွားရင်အကုသိုလ်ဖြစ်မယ်အကုသိုလ်ဖြစ်ရင်နောက်ကအလုပ်တွေဟာအကုသိုလ်လုပ်တွေဖြစ်လာမယ်အကုသိုလ်အပြောတွေဖြစ်လာမယ်အကုသိုလ်အတွေးတွေဖြစ်လာမယ်ဒါကြောင့်စိတ်ကိုလွတ်ဖလားနဲ့ကိုယ်စိတ်ကိုတတိနဲ့စောင့်ရှောက်ကြထိမ့်သိမ့်ကြဖရာဒါမိတ်အဲ့ဒီမှာဥပမာပေးတာလား ဒုက္ခဥဒရဌာနပင်ငေတန်တော်ဝကုံစရောတဲ့ခုနတိုက်စစ်ဆင်ကြီးဟာဒီညုံနေရတယ်သူမယုံထွက်နိုင်သေးတော့မှလေညုံထဲမှာနစ်သေးတော့မှဘုန်းကြီးတို့တွေလည်းဒီတတိနဲ့ဒီအာယုံတွေကနေမထွက်နိုင်ရင်ဘာလို့မလဲ။ဥတဲ့တေတဲ့နာတဲ့ဘွားတွေရောက်ရမယ်ဒါကိုပြောတယ်။ဒါကြောင့်မို့ဒီအာယုံ၅ပါးဆိုတဲ့ညုံထဲမှာနစ်မနေနဲ့။ဒါအာယုံ၊သမီးအာယုံ၊ပစ္စည်းအာယုံဘုန်းကြီးတွေဆိုလဲအကြောင်းကအာယုံတွေမှာ ဒီထဲမှာနစ်မျောအချိန်ကုန်မနေနဲ့ဒါတွေနစ်မျောနေဘုန်းကြီးတို့ဘာရောက်မလဲပူတဲ့တေတဲ့နာတဲ့ဘုရားရောက်မှာပဲဒါတွေကလွတ်ချင်ရင်ဟုတ်လားတတိနဲ့ရုံထွက်ရမယ်လုံလဝရိယအပြည့်တတိအပြည့်နဲ့ရုံထွက်ရမယ်ခုနဆင်ကြီးလိုပေါ့တမန်တတိနဲ့မရဘူးတမန်လုံလဝရိယနဲ့မရဘူးတရားထုတ်တဲ့ကနော်ဘာဖြစ်လို့လဲဆိုဘုန်းကြီးကဒီအကုသူတွေကမျက်နှာကျင်လည်နေတာဒါတွေကလုံမြောက်ဖို့ရုံထွက်ဖို့တမန်တတိနဲ့မရတမန်လုံလဝရိယနဲ့မရ ဒါဟုတ်ပြောလို့လေနော်ခုနဆင်ကြီးကအထုတတိအထုလုံးလဝိရိယနဲ့ရှုညုံအိုင်နဲ့ဟုတ်လားရေကန်ကြီးတဲ့နဲ့ရုံထွက်ရသလိုဘုန်းကြီးတို့မှလည်းဒီမှာဒီအာယုန်တွေကနှစ်သက်စရာအာယုန်တွေကခုခေတ်ဆိုပို့ပေါ်တာပေါ့နော်ဟုတ်လားပဲဆိုပုံများဝင်လိုက်ဟုတ်လားပြန်ထွက်ဖို့ခက်တယ်ဘုန်းကြီးရောလူရောပေါ့ဒါကြောင့်မကြည့်တာမကောင်းတယ်တရင်နေလည်းဒီတိုင်းပဲဟိုဟာကြည့်ပြန်ထွက်မရဒီဟာကြည့်ပြန်ထွက်မရဒီလိုနဲ့ချိန်ကုန်ကလေးတွေကပို့ဆိုးတာပေါ့ ကလေးမှမို့လူကြီးတွေလည်းစိုးတာပါပဲဒီအာယုံတွေကယုံထွက်ဖို့ဆိုရင်တာမန်တတိနဲ့မရပါဘူးเนาะတာမန်လုံးလာဝိရိယနဲ့မရပါဘူးတကယ်လို့မယုံထွက်နေဘာဖြစ်မှာလဲပူတဲ့ဘဝနာတဲ့ဘဝသိတဲ့ဘဝတွေပြန်နစ်သွားမှာပဲဖြစ်ကြအောင်မှာပဲရောက်ကြအောင်မှာပဲဒီအိုတဲ့ဘဝနာတဲ့ဘဝသိတဲ့ဘဝဆိုရက်လောကတန်တရား ကိုဆင်းရဲတွေကလွတ်မြောက်အောင်တာမန်တတိတာမန်လုံးလားနဲ့မရဘူးဒါလေးဘုရားမိန့်တော်ပါတယ်ဆိုဒါလေးဟောသွားတယ်ပေါ့ဗျာဒါကြောင့်တရားထုတ်တဲ့အခါကျတော့စိတ်မပြည့်ရဘူးကြိုးစားမှကြိုးစားရှုနော်ဘုရားရှင်လည်းမိန့်တာတော့တာမန်တတိနဲ့မရဘူးကြိုးစားပြီးလုံးမရမယ်တာမန်လုံးလားဝိရိယနဲ့မရဘူးအထူးလုံးလားဝိရိယကြောင်းကြဆိုင်ပြီးမှတ်ရမယ်ဒီလိုပဲနဝန်းလုံးနေရမှာပဲလွတ်သွားလိုက်လုံးလားဆိုင်မှတ်လိုက် ထွက်သွားလိုက်လုံလဆိုင်မှတ်လိုက်ဒီလိုပဲကြိုးစားလုပ်ရသူကသူကတ်သွားပြီဆိုရင်တော့အဲ့မှာထူးကြောင်းကြဆိုင်ကြမလို့အဲ့ဒီကြောင့်ပုံမှန်လေးရှုမှတ်ဒါကပထမဥပမာပေါ့နော်ဒုတိယဥပမာတစ်ခုသွားမယ်ဒုတိယဥပမာတစ်ခုကဘာလဲဆိုတော့အဲ့ဒီလိုဒုတိယဥပမာတစ်ခုကဒီသင်္ဘောကပ္ပတိသုံးဖို့လှေတကြီးဟာဒီရေလန်းသွားတဲ့ခါတော့ ဟောဒီလမ်းကတော့ဒီရေလမ်းကကောင်းတယ်ဒီရေလမ်းကတော့မကောင်းဘူးဆိုလိုတာကတော့ဒီရေလမ်းမှာတော့ကြောက်ဆောင်နေရှိတယ်ဒီလေရေလမ်းမှာတော့ဝဲတွေရှိတယ်နော်ဒီနိုင်ငံမှာဆိုရင်ဗာမြူလာစုံကြီးတွေအဲ့လိုမျိုးနေရာမျိုးတွေရှိတယ်ဒီလမ်းကတော့ဟုတ်လားလိုက်နေကြည့်တဲ့ဆိုင်တော့ကုန်သိရမယ်အဲ့လိုသိပြီးမှဖြတ်ကူးနိုင်မှလိုရာခီကိုရောက်တယ်ဒီတိုင်းမဲ့ယောဂီကဒီတရားရှိမှတ်တဲ့ခါကျကိုယ်ကသိရမှာကိုယ်စိတ်ထဲမှာ ကိုယ်စိတ်ကဘာသိရမလဲဆိုဟောငါရှုမှတ်တာကုသိုလ်တွေဖြစ်နေသလားအကုသိုလ်တွေဖြစ်နေတတိလွင်တာအကုသိုလ်ဖြစ်တော့ဗျာတတိရှိနေတော့ကုသိုလ်ပဲတတိကကုသိုလ်ဘက်မှာပဲရှိတယ်ဒါပြီးတော့မှနားလဲထားရင်ပြီးတော့မှလေးလာဝင်သိပါကိုယ်စိတ်ထဲမှာအပြစ်ရှိတဲ့စိတ်တွေဖြစ်နေသလားအပြစ်ကင်းတဲ့စိတ်တွေဖြစ်နေသလားကိုယ်စိတ်ထဲမှာယုံညံ့တဲ့စိတ်တွေဖြစ်နေသလားမွန်မြတ်တဲ့စိတ်တွေဖြစ်နေသလားကိုယ်စိတ်ထဲမှာ မဲညစ်တဲ့စိတ်တွေဖြစ်နေသလားဖြူစင်တဲ့စိတ်တွေဖြစ်နေလားကိုသိရမယ်သိပြီးတဲ့အခါကျတော့ဒီမကောင်းတဲ့စိတ်တွေဖြစ်လာရင်တော့ဒါတွေအဖြစ်မခံရဘူးဖြစ်ခံရင်တော့ဒီထဲမှာပဲနစ်ပြီးတော့မြုပ်သွားမှာပေါ့နော်အဲဒီခုနကလေတကြီးဟာဒီလိုမကောင်းတဲ့ရေလားမသိဘူးဆိုရင်ဟုတ်လားခွင်တို့တိုက်တင်းနေသင်္ဘောလို့ဘာဖြစ်လာလဲကြောက်ဆောင်တိုက်ပြီးတော့နစ်မြုပ်သေးကြတာအဲဒီလိုပဲဘုန်းကြီးတို့ကဒီမကောင်းတဲ့စိတ်တွေ ဖြစ်နေမှမသိဘူးဆိုရင်ဒီစိတ်နောက်မျောလိုက်သွားပြီးတော့မကောင်းတာသုံးပြီးမကောင်းတာပြောမှုမကောင်းတာတွေးမှုပို့ဆိုးတယ်ပို့ပြီးအပြစ်တွေဖြစ်တာပို့ပြီးတော့စိတ်မချမ်းသာမှုတွေဖြစ်တတ်တယ်။ဒါကြောင့်အဲ့ဒါလည်းသိရမယ်။သိပြီးမှမှတ်နော်။ပြီးတော့တတိကတ်နေနော်ကုသိုလ်ဖြစ်တယ်မှတ်ထားဖို့ဗျာ။တတိလွတ်နေနော်အကုသိုလ်ဖြစ်တယ် တတိကအောင်တတိမြောက်ပါလို့မလဲဝိရိယလေးကုပေးအထူးဝိရိယလေးကုပေးဒါဆိုရင်တတိကမယ်တတိကရင်ကုသိုလ်ဖြစ်မယ်တတိလို့ရင်တော့အကုသိုလ်ဖြစ်မယ်ဒါလေးမှတ်ထားဖို့တရားရှုမှတ်ပြီဆိုရင်ဒီကိုယ်စိတ်ထဲမှာကောင်းတာဆိုတာပြည့်ရှိတာမရှိတာဒါတွေကိုသိနာလဲထားမယ်နံပါတ်3ရဲ့အင်္ဂါရက်ကတော့လေတကြီးသမောသမောကပရိယပင်လသမုဒ္ဒရာကိုကူးဖြတ်တဲ့ခါမှာအရေးကြီးတဲ့လမ်းညွန်ဆက် နော်ဒီကိလိုကုတ်တာတွေပါရေပေါ့တခြားပုဂ္ဂိုလ်တွေမကန်ရဘူးဒါတွေသတိပေးအောင်ရှေးတုန်းကတော့လမ်းညွန်အင်ညောင်ဆက်တွေထင်တူပါလေနော်အနောက်သွားမယ်အနောက်ကိုဒီခါလေးချိန်တာရှေးသွားမယ်ရှေးတောင်သွားမယ်တောင်အဲ့လိုချိန်တာဒီဆက်တွေတယောက်ကလှည့်သွားရင်အကုန်လုံးဒုက္ခရောက်တော့ကိုလိုချင်တဲ့ခီးမရောက်တော့အဲ့ဒါကိုဘယ်သူမှမကန်ရဘူးလို့ဒီလိုသတိပေးတဲ့စာတန်းလေးချိတ်ဆွဲတာအဲဒီမှာတော့ဘာပြောလဲဆိုဒီရှင်မြတ်ကြီးမိန့်ကျင်တာက အဲ့ဒီဥပမာလိုပဲတရားအထုတ်နေတဲ့အခါမှာမကောင်းတဲ့အတွေးတွေမကောင်းတဲ့စိတ်တွေကဖြစ်တတ်ပါလေဒီတော့တရားတဲ့ဒီမကောင်းတဲ့အတွေးတွေကိုယ်စိတ်ထဲမှာဝင်မလာရအောင်စိတ်ကိုကန့်တတ်ဒိဋ္ဌံချက်ပြင်ကျင့်ရမယ်ငါဒီတထိုင်လေးတော့ဒီမကောင်းတဲ့အတွေးတွေမဝင်စေအောင်ဝင်တော့ဝင်ပါပဲဒိဋ္ဌံမှုနဲ့ကျင့်ရမယ်နော်ဒီတဏှာကြီးတွင်းတော့ငါမဖြစ်စေအောင်မကောင်းတဲ့အတွေးမဝင်စေအောင် ဟိုမှာနာရီက15မိနစ်တစ်ချိန်ထိုးနေတယ်ဆိုဟိုဒီ15မိနစ်ပဲကြာဒီ15မိနစ်ပြင်းတော့ငါဒီမကောင်းတဲ့စိတ်တွေမဝင်ကြဘူးဒီလိုကိုစိတ်ကိုဒိဋ္ဌံခြင်းနဲ့လောက်ရတယ်ခပ်ပေါ်ပေါ်လောက်လို့မရဘူးဒိဋ္ဌံနဲ့စိတ်နဲ့လောက်မှဆွေဆွေမြဲမြဲကိုလောက်မှတင်းတင်းချင်းကိုလောက်မှသူကနိုင်တယ်ဟိုရလည်းလောက်မှမရလည်းလောက်မှဒီလိုလောက်လို့မရဘူးနော်အဲ့တော့မကောင်းတဲ့အတွေးတွေကဘာတွေလဲဆိုပြီးတော့ရှင်မြတ်ကြီးအိမ်မှာဆက်မိတ်ပါတယ်ရှင်နာဂသေနာ ဘုရားဟောလေးနဲ့သူကကိုကားပြီးမိတ်ပါတယ်။ဘာဟောလဲဆိုမကောင်းတဲ့စိတ်နဲ့မြတ်စွာဘုရားကတဲ့တန်ယုတ်တန်ဒီကရဲ့နေကမှာတဲ့မဟာဘုဂေမဟာဘိကဝေပါပကေအာကုလေဝိတက်ကေဝိတက်ကေယထာမကောင်းတဲ့အကြံတွေးတွေကိုမကြံကြနဲ့တဲ့ယဟန်နေမိတ်နဲ့အဲ့ဒီမကောင်းတဲ့အကြံတွေးတွေကဘာလဲဆိုကာမဝိတက်ဖြာပါဒဝိတက်ဝိဟိတဝိတက်ဒါလေးသုံးခုမိတ်ပါ အဲ့ဒီမှာဘုန်းကြီးတို့မှတ်စုပေးထားပါတယ်ဟောမှာမကောင်းတဲ့အကြံတွေဆိုအကုသလဝိတက်ကိုပြောပါတယ်ခုနကလေးပဲဘုန်းကြီးတို့နှုတ်ထုတ်ထားတော့ပါအဲ့ဒီမှာကြည့်လိုက်နံပါတ်1ကကာမဝိတက်ကာမဝိတက်ဆိုတော့ကသက်ရှိသက်မဲ့အရာဝတ္ထုတွေပတ်သက်တခုကိုဆွဲလာတော့မှလိုချင်တာနှစ်သက်တာမြန်လို့တာနော်တရားဝေတရားပေါ်မှာဒီထိုင်းနေနေဒီဟိုမှာအဖို့ဘွားတွေဆိုအာသားလေးမြည်လေးတတိယလို့တခါလဲ ဘလို့မှမှတ်မရအောင်ငါမရှိမပြည့်တော့ပါဘူးဆိုဒီလိုရှိမှရင်လည်းအိမ်ပြန်ပြေးရောအဲ့လောက်ဒီကောင်ဖြစ်တာဆွဲလောင်မှုနှစ်သက်မှုမြန်နှုံးမှုကနော်အဲ့ဒါကာမဝိတ္တနောက်သက်ရှိသက်မဲ့အရာတွေလည်းဒီတိုင်းပဲနော် ကိုယ်အိမ်စိတ်မချလို့ကိုယ်ကြောင့်စိတ်မချလို့ဒါတွေဟောတချို့အထုတ်ရင်လည်းပြန်ပြေးတော့တာတုံကြုံလိုက်မယ်နော်ရိတ်သားတွေမှာအထုတ်တဲ့ခါမှအဲ့ဒါအများအားကြုံတယ်နော်ဘုန်းကြီးတွေလည်းဒီတိုင်းပဲလူတွေလည်းဒီတိုင်းပဲ ကြောင်းစိတ်မချအေးစိတ်မချသားစိတ်မချသမီးစိတ်မချအဲဟိုလူစိတ်မချဒီလူစိတ်မချနဲ့တရိယာမှုတွေလွန်ခဲ့လာစိတ်မချစိတ်မချတော့လည်းအိမ်ပြန်ပြေးတော့ဘောတရားပြတ်သွားဒါကာမဝိတ္တလို့ခေါ်တယ်ဇာဝရဝိတ္တမိမိနဲ့နဲ့ငါလည်းဝိစီပေါက်ကြာနေပြန်ခုကြီးဇာဝရဝိတ္တမိမိနဲ့ဆက်ပြီးတဲ့နော်မိမိနဲ့ဆက်ပြီးတော့ဆက်ပြီးဖြစ်ဖြစ်ကိုယ်နဲ့ဆက်ပြီးဖြစ်ဖြစ်သူတစ်ပါးနဲ့ဆက်ပြီးဖြစ်ဖြစ်ဒီဒေါသဖြစ်တတ်တယ် ခါရာသီဥတုကြောင့်မို့လဲဒေါသဖြစ်တာပူရင်ပူလို့ခုသဘုန်းကြီးတို့ရာသီဒီမှာအေးလာတယ်အေးလို့ရာသီဥတုသဘောတော့ပူရင်လည်းပူမှအေးရင်ကိုယ်ဘာလို့မရဘူးရဒါကြီးစိတ်ဆိုးနေနော်မပြီးနိုင်တော့ဒီကောင်လေးကိုယ့်အကိုစိတ်ပြတ်တာစိတ်ဆိုးတာရှိတယ်သူများနဲ့ပတ်သက်စိတ်ပြတ်တာစိတ်ဆိုးတာလည်းရှိသေးတယ်နော်အဲ့ဒီလိုပူဆွေးတော့ကအလိုမကျဖြစ်တာပူဆွေးတာတွေသူများကိုပျက်စီးစေခြင်းနဲ့အကြံစီမျိုးစုံဟာ ဗျာပဒဝိတ္တလို့ခေါ်ပါတယ်နောက်တစ်ခုကတော့ဝိဟင်တာဝိတ္တဝိဟင်တာဝိတ္တကပါဠိကျနေပြန်ဝိဟင်တာဝိတ္တနော်ဗျာပဒရှိရတွေကပါဠိလေးနဲ့ရေးတာကာမဝိတ္တဗျာပဒဝိတ္တအောက်ကဝိဟင်တာဝိတ္တပြရိုက်ထားကြဝိဟင်တာဝိတ္တဆိုသူများတွေကိုဒုက္ခရောက်နှိမ့်ဆက်ညှင်းဆဲကိုကြံစည်နာဆိုလိုတော့ဘယ်လိုလဲဆိုတော့ကိုယ်နဲ့သူနဲ့ဆက်ဆံတယ်ဆက်ဆံရင်လည်းသူကကိုယ် အနိုင်ကျင့်ပြောဆိုတာတွေအနိုင်ကျင့်လောက်တာတွေတွေ့ဘူးကြုံဘူးတယ်တရားထုတ်တကအဲ့ဒါဂုံပြန်ပေါ်လာပေါ်တော့ဗာစေကူးနေလဲဟာဒီကောင်ငါဘယ်လိုပြန်ပြောရကောင်းမလဲဒီကောင်ငါဘယ်လိုပြန်ပြီးလက်စားချီရကောင်းမလဲအဲ့ဒီအတွေးမျိုးတွေပေါ်တယ်သူကကိုယ်နှုတ်နဲ့ဆိုကကိုယ်လည်းသူ့ဘယ်လိုပြန်တုံ့ပြန်မလဲစဉ်းစားတယ်ကိုယ်လည်းနဲ့ချုပ်ချယ်နှိမ့်ဆက်တယ်ကိုယ်လည်းသူ့ဘယ်လိုလုပ်အောင်လဲပြန်စိတ်ကူးတာပဲအဲ့ဒါမျိုးဝိညာဉ်တော်ဝိတက်ခေါ်တယ် ရေပုံရအပြင်တော့ဒီဝိတက်၃မျိုးပေါ့လေအများအားပေါ့တယ်ဒါရေပုံရပါနော်တကယ်တမ်းကြဒီအိတ်တာမစ္စည်းကမနာလိုတဲ့ဝန်တိုတဲ့အတွေးတွေဒါတွေလည်းပေါ်တာပါဒါတော့ဖြာပါတဲ့မှာပါတာပေါ့လေဒီခါလေးတွေမာနာတွေမခံကျင်တဲ့စိတ်တွေမာနာစိတ်တွေလည်းပေါ်ပါတယ်မာနာအတွေးတွေလည်းပေါ်ပါတယ်မျိုးစုံပေါ်တယ်နော်အဲဘယ်လိုတွေးပေါ်ပေါ်အကုန်လုံးချုပ်လိုက်ရင်တော့ဘေးကတော့ဒီကာမဝိတက်ပြာဝရဝိတက် ဝိညာဝိတက်ဒီဝိတက်၃မျိုးပဲအဓိကထားပြောသွားတာဒီဝိတက်၃မျိုးမကောင်းတဲ့အကြံတွေးတွေကြံစီတွေဝင်လာရင်ပြီးတော့မှပဲဖြောက်ကြောင်းတရားတွေဟောတာနော်ဒီနေ့က6နိုင်ထုတ်ပြီးသားပြီနော်ပဲဖြောက်ကြောင်းတရားတွေကျေဝင်တော့နောက်ရမှာဘုန်းကြီးတို့ဆက်ပြောကြအောင်ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနေတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့် မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လည်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။